1364ခုဥတုဟိမန္တဆောင်းလရာသီနတ်တော်လာပြီကျော်3ရက်နေ့ည22ရက်12လ2002ခုတနင်္ဂနွေနေ့မြမင်္ဂလာချိန်ခါဝဲပိရိမင်္ဂလာမာကြီးဟိတာတတ္တမအကျဉ်မြောက်ဟိမန္တဓမ္မသဘင်ကိုညာမြောက်ဓမ္မသဘင်ဝဲဟောကြားအပ်သည့်ပိဋကတော်လာတရားနာတဲ့ ဖာကလေးဒေသနာတော်တဲ့ဒီနေ့ဘုန်းကြီးတို့ဟောနာကြီးညိုကြမှာကတရားနာတဲ့ဖာကလေးအားရတော့ကဲရေစက်ချအမြဝေကြတယ်ကျင်တတ်ပလားတရားနာတဲ့ဖာကလေးတွေပြီးပြီလေအဲဘုန်းကြီးတို့ကဒလအဲဒီကနေပြီးတော့ကူးလာရတယ် ခုနှစ်နာရီရဟိုကပွဲသိမ်းခဲ့ပါလေဒီဘက်ကူတာနဲ့လမ်းမပြီးတော့ဟိုလှဲ့ဒီလှဲ့နဲ့ဟုတ်လားကားဆရာကလည်းဧည့်သည်တော့ဆိုတော့အဲ့ဒါမကျွမ်းလို့အဲ့ဒါလမ်းမပြီးတော့နည်းနည်းလေးနောက်ကျသွားတယ်ဒီတော့ဒုတိယမဟုတ်မီဘုန်းကြီးတို့ရဲ့ယင်မဖြစ်ပွားမေတ္တာဆန္ဒများဖြင့်မေတ္တာကြီးပဲဖြန်းပါမယ်ဒါကမှသူတော်ရှင်များက အာယကံကုသိုလ်ဖြစ်အောင်လောက်ချီပြီးတော့အာယုယူပါဖြင့်အာယုကြပါစီရံပါဠိတုဗုဒ္ဓဓမ္မောရမတုမာနတိသံဃောဓာတုဒုက္ခံသဗ္ဗေဒေဝမနိန္တုဟောတတာဘုံတော်ခုနှစ်ကြိမ်မြောက်ဟိမန္တဓမ္မသဘင် သီရိမင်္ဂလာမဟာကြီးဟိတ်တာဝေရှင်ရင်ကျင့်ပကိုညာမြောက်ပူဇော်ကြသည့်ဥရမရမအပေါင်းတို့ဘုဒ္ဓသစ္စာလေးရတရားမြတ်ကိုပိုင်းမြတ်ထင်နေကိုတော်တင်ကိုတော်တိုင်သိမြင်တော်မူလာ၍လူနာပြမတတ္တဝါအပေါင်းတို့အားလည်းပဲ ကိုရောလာမချတမူလေးစုသစ္စာတိပစီလာဂုံတကကြောင့်ဗုဒ္ဓမြည်တွင်မယားရှင်သည်ဟောဓမ္မကမယားကြိုက်လျာလာရာစိုက်ပျော်ရွှင်တဲ့သူတော်ချင်းတို့အားစီရာနေမြမြောင်းငါတောင်းတို့ကာလကြအောင်ပါလေတုယဟုလာသာပမာထား၍မို့ မမမသွေစောင့်ရှောက်တော်မူပါစေသာဓမ္မောမရိဒံဘုလေတံနိဗ္ဗာန်ပရိယာမြတ်ထင်ဘောသဘာတော်တရားတော်မြတ်သည်ဟောတုံမကန္တရတအလင်းရောင်ကိုတွင်ဆောင်မမပြပွားလိုမို့အမြတ်တရားကိုကြီးခြားကြကုန်သောသင်္သူတော်ရှင်ပေါင်းတို့၏ မာနတေဟရယေကြာဘူးငဝသွေသနလုံးအင်မတန်သိမ်မွေတဲ့နှလုံးသားကလေး၌တရာနေယောညဘဘခမလ အချင်းခတိရမတုနာယုမတာကျင့်ကြံပွားသောအဖြစ်မမမသွေပြောမြူတော်မူပါစေသာကံတော်မကထံလေးရောက်ဖလက်ထံလေးရောက် ရှင်ရောက်မြတ်စွာရိယာနဲ့ယခုရှိတော်မူရာသည့်တမှုဤတွင်ညာတန်ဃာတော်မြတ်အများသည်ဟောဓမ္မကံတရားဆိုလင်ကြလိုခြင်းလည်းရဲ့ဘဝင်ဟရိယာရှင်ပြပြဖြင့်အင်းညာမင်းညာသဘင်ခံရသည့်ညာလိုလားတဲ့မျိုးသမီးမျိုးသားတို့အား တရာနိယောညာဘပကမလအချင်းခတဲ့ဒုက္ခလူနာနိဗ္ဗာန်သုံးနာသောချမ်းသာကိုဓာတုယဥလာသပမာထတကဲ့သို့မမမသွေပေဒနာတော်မူပါစေသာသာဝေကျွေမဲ့ဟုတ်သုံးရှိသမျှအလုံးစုံကုန်သော ဒေဝကောင်းငင်မာတိသောနသစ်ပင်မာတိသောနမြေမာတိသောနရေမာတိသောနတရားရအဖုံမုံဘုရားဟောတကယ်ရှိရကုန်သောအလုံးစုံသောနတ်မြတ်နာကောင်းနာပေါင်းတို့သည်ဟောတုမကံတတ္တမကျေဤမြောက်ဟေမန္တဓမ္မသဘင်ဆင်းရင်ခြင်းပါပူဇော်ကြသည့်သင်္ဃာရကမတို့အား သဒ္ဓါနိယောညဘပခမလအချင်းခသိမာနိတုဘေမတိယမခ အေကြည်ချမ်းမြအောင် မုတ်ချမသွေတနာဆောင်လျှောက်မြတ်နိုးတော်မူကြပါစေကုန်တည်း မချနဲ့ပါပရာလည်းမထဲနဲ့ဘုန်းကြီးတို့သာနာမေတ္တာစေရနာကမြတ်စွာဘုရားဒီဃာရမများအားစောင့်ရှောက်တော်မူပါစေတရားတော်သည်ဒကာတော်မတို့နှလုံးသား၌ခုနာပျော်ရွှင်ပါစေအင်္ဂါတော်သည်ဒကာတော်မတို့အလုနာနိဗ္ဗာန်သုံးနာချမ်းသာပေးပါစေအလုံးသောနာများတို့သည် ဒကာဒကမတို့အားဘေးမတိယမခအေးကြီးချမ်းမြအောင်ဆောက်ရှောက်ပါစေလို့ပေးခဲ့တဲ့သာနာမေတ္တာစေရနာကိုခံယူသောအဖြစ်လိုက်ဆိုကြရအောင်နှုတ်ကတိပြုကြရအောင်ကိုယ်နှလုံးသားကိုယ်နှလုံးသားမြတ်ဖယားမြတ်ဖယားဂိညာအစဉ်ဆောက်ပါစေဂိညာအစဉ်ဆောက်ပါစေကိုယ်နှလုံးသား ဖယားကိညာအစဉ်ဆောက်ပါစေကိုနှလုံးသာမြတ်တရားကိုနာစင်ပြောပါစေကိုနှလုံးသာမြတ်တရားကိုနာစင်ပြောပါစေကိုနှလုံးသာ သံဃာများသုံးပါးချမ်းသာပေးပါစေကိုယ်နှလုံးသားသံဃာများသုံးပါးချမ်းသာပေးပါစေကိုယ်နှလုံးသားဧဝမြတ်သနာမြတ်နိုကြပါစေသနာ နှလုံးသားဧဝမြသနာမြတ်နှုကြပါစေမေတ္တာဘေးယူဆန္ဒဖြင့်ဒီရိမင်္ဂလာမဟာစီဟိတ္တဤခုနှစ်ကြိမ်မြောက်ဓမ္မသဘင်ကိုညာမြောက်ဓမ္မသဘင်တရားပလင်ဖွင့်ပြီးဖြစ်၍ အာလုံးတရားဓမ္မတို့ယုသိမှုပါသောနေတိုင်းမြို့ဖြင့်လွတ်လပ်ချမ်းသာစွာတရားနာနိုင်ခွင့်ရပါပြီ။အေးပြီးတော့ဘုန်းကြီးရဲ့မဲတော်ခမဲတော်များနဲ့အလူရှင်များရည်ညွှန်းထားသည့်ဥလတ်တန်ဥတောင်ရွှေကိုဝဲနိုင်နှင့်တကွအာလုံးသောတရားဓမ္မတို့ရဲ့မိခင်ဖခင်ရွှေချင်းမျိုးဆက်ပေါင်းတို့ကို were wennaekpga yizụ gasemioy dya na pikomi mabidrobụddịdịdmdịadadana gadwa na-dụnadụidhawmanamdabir မိဘကျေစုမြင့်မှုဥကိုယေစုကမျောလွန်ထိပ်ပေါ်၍အိတ်တော်လက်တနုတိုင်းတလည်းနေညာမမေ့ဘဝင်ခွေလည်းနေ၍မယမရဏသိမင်မမြင်အနာခောတိတာကြောင့်လူရွာပြေထားလိုက်ပါသွားတဲ့ သာလာမြေပြောခမဲတော်မဲတော်မြတ်ရှင်အိနကာယနန္တာကျေကျူးခြင်း ခမဲတော်နှင့် လူရှင်များရင်ညွှန်းထားရသည့်ဥလတံဥတောင်ရွှေကိုဝင်းနိုင်ဥတောင်ရွှေနှင့်တကွာတရားနာသူများကိုလူတို့ရဲ့မိခင်ဖခင်ဆွေခြင်းမျိုးဆက်အပေါင်းတို့သည် ဣရမဏပံဓမ္မရှိကြီးရသောတိဘုဟန်ဤပြုပြင်တတရှင်တိပလင်မွေနာတိရိမင်္ဂလာမဟာကြီးဟိတဓမ္မယုံဓမ္မခံမသောမန္တတော်အတွင်ရှိသောဇာတဌာနာကမ္မတက္ကဓမ္မတာကြောင့် ဖြစ်လေအာယသန္တရာဘဝဘုံဌာနရှိကာအာဂတဝနာသမောင်တပါစေရနာထား၍ရွှင်အာဝံပြောဖိတ်ခေါ်လေတံနာယံကြာယာခဏတော်နှင့်သောလင်မကြာလာရောက်ပါ၍ဗုဒ္ဓသာ ဟာဝါရှင်မြဝတ်သင်္ကန်းဖြင့်တင်လွန်ခြေယုံပလင်ဘုံဝဲညာဟုံကွန်မြူတင်ထုရှက်တန်သာယဟံဤဒေတိတံရှင်မကိုစားသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနာသုံးမုံပိတကငါယနိကေ ကိုယ်သွဲအင်္ဂါဓမ္မခန္ဓာ7400မှာပါဝင်သည့်တရားနာတဲ့မာဂလိခောဓမ္မဒေသနာတော်ကိုသူနာတုကြည်သာရှင်ပြအာရဝံမြောသာတော်ထံမောက်ပေါင်းညူရောက်အောင်ဝမ်းမြောက်ဝမ်းသာအပြေကလေးလာရောက်ခါ နာကြနိုင်ရပါစေကုန်တည်းပြောရင်အဲ့လိုနားထောင်မှပေါ့ခိုက်ရှိတယ်တဲ့တဘဝတာမှာရေးစားပြန်မရနိုင်တာကအမေနဲ့အဖေ အေးရစ်စားပြန်မရနိုင်တဲ့မေဖေကျေးဇူးကိုသိပြီးတော့တထင်ရှားရှိသေးရင်လိုချင်တာပေးစားချင်တာကြွေးလို့ကျေးဇူးတွေဆက်နိုင်ရပါစေ။ခေယဘဝတစ်ပါးပြောင်းသွားကွယ်လွန်လင်ကုသိုလ်တွေပြုတာတုခေါ်ခြင်းမြဝေ၍နတ်တွေမိဘဤရောနန္တတွေကိုစပ်ပေးနိုင်ကြပါစေလို့မေတ္တာအခြေခံထားလို့တိုက်တွန်းစကားပြောကြရင် ုန်းကြီးတို့ဟောနာကြည်ညိုကြမှာကဘာတရားတဲ့တရားနာတဲ့ဘာကလေးအမှန်တော့တရားနာတဲ့ဘာကလေးတဲ့တခုတည်းမဟုတ်ပါဘူးများကြီးရှိပါချိန်ရရတယ်လို့ဘုန်းကြီးတို့ဟောနာကြည်ညိုသွားကြမယ်ဒီတော့ဘုန်းကြီးတို့ယနေ့ကုသိုလ်ကိစ္စ ဝိနည်းသုတ်တံအပြင်10မျိုးဝိနည်းအပြင်4မျိုးအဘိဓမ္မာအပြင်6မျိုးလို့ဒါနအမျိုးအစားရှိပါသုတ်တံအပြင်ဘယ်နှမျိုးလဲဝိနည်းအပြင်အဘိဓမ္မာအပြင်6မျိုးအဲ့တော့သုတ်တန်ဒါန10မျိုးဆိုတာအနံပါဏံကရံဝတ္တံယာနာမလံဝိလေပနံ ကန္နောတေယောပရိပေယတာနာဝတ္ထုတိယုံတတာအနံလူပြောထမင်းအင်္ဂါတော်ပြောစွမ်းပေါ့ဒါပေမဲ့သုတ်တန်ဆိုတော့လူပြောထမင်းဘာနာတောက်เสียအဖျော်ဒါပေမဲ့ကောက်သေးမပါဘူးနော်ကောက်သေးဆိုတာအရက်ကိုပြောတာမှုရစေပါအဲ့ဒါမပါဘူးနော်တော့じゃဘုန်းကြီးတွေပလောင်ထင်းနေရလဲအောင်မယ်ဘာနာကရံနဲ့ ကရန်ဆိုတာအုံဒီကလေးအခွန်ကိုဟိုးတစ်ဆက်မိတ်ဆွဲဒီကစပြီးတော့စာကလေးတွေနေဖို့ရနောက်ဇာတိညောင်စေဘေကအခုလိုလေးဓာတ်ဓမ္မယုံကြည်တဲ့အဲ့ဒါဆောက်ဥပေါ့အနပါဏကရံဝဋ္ဌာနဲ့သင်္ကန်းတို့အာမြနတုဘွားဆောင်တပည့်အယခင်ချွေးတို့ပဝါလိုက်ကစပြီးပေါ့အနပါဏကရံဝဋ္ဌာယာနံတဲ့ ယန္တာဆိုတာကတော့အဲ့ဒါမတော်ကားစင်လုံးဖြစ်စေဧဓမ္မမဟုတ်မတော်ကားကမိသားကလေးမြန်းကစိုက်ကားကမြင်လဲကနောက်ဆုံးကြတော့ထိဖဏလူတာလဲယင်အလူပါပဲထိဖဏလူတာယင်လူပါပဲထိဆောင်ပနာစည်းသွားတော့အပူအေးသတ္တာလို့လူရရကိုချမ်းသာစွာမရောက်ဘူးလားအဲ့ဒါကြောင့်သူ့ကိုလည်းပဲယင်အလူလို့ခေါ်ရ အနံပါဏံကရငောတယာနာမာလံမာလံကတော့သဘေကျေယုကမုခတာစီဇဝအစိုး6ပေါ်ဗျာပန်းသူပန်းကြအေးအနံပါဏံကရဟောတယာနာမာလံဝိလေပနံနန္တာပြောင်းလေနန္တာပြောင်းဆိုတာရှေးထုံးကတော့မူရတဲ့အခါဓမ္မမဟုတ်ရင်တခြားသောကောင်းကဲ့ဝေဒနာဖြစ်ပေါ်တဲ့အခါပြောင်းကလေးနဲ့ရှူရတာမျိုးအခုခေတ်တော့ဖြည်းဖြည်းနဲ့ပန်းနဲ့ အော်တိုရင်မွေးပေါ့အေးအဲ့ဒါမာလဝိလိပနာကံတော်ကံတော်ဆိုတာကအကျော်စံပါဏနာကရမအနတ်အဲမာလဝိလိပနာကံတော်သေယသေယဆိုတာအေးကလထိုင်ကရင်အိယညောင်ဆောင်ပေါ့ပရိပိယဆိုတာကတော့ဘုန်းကြီးတို့ဖျောင်းမီရှီမီအခုလျှက်ရှင်မီမိဇ္ဇတို့မိကျိုးတို့ဘာကြောင့်တို့ပါတိတို့ပထရီအားတို့ အာသွင်ကစသည်လှူတာဟာအဲ့ဒါရှိမိအလူတော်ကြီးပါပဲဘယ်နှမျိုးအဲ့ဒါကိုသုတ်တန်ဒါန10မျိုးပါရဏ10မျိုးလဲဝိနိဌာနကြတော့သင်္ကန်းအလူဆွမ်းအလူကြောင်းအလူဆဲအလူဘယ်နှမျိုးလဲအဲ့ဒါကိုဘာခေါ်သလဲဝိနိဌာန၄မျိုးအဘိမာဒါနကြတော့6မျိုးတဲ့ မိဓိမာရဏဘယ်နှမျိုးလဲအဲ့ဒါကနာမတဲ့ရူပါယုံဒါနသထာနာမနဲ့သထာယုံဒါနနာမသုံးခန္ဓာယုံဒါနနာမလေးအရတယုံဒါနနာမငါဗုဒ္ဓဘာယုံဒါနနာမငါဓမ္မယုံဒါနဓမ္မဒါနအဲအဲ့ဒီနေရာတော့အဓိပ္ပာယ်ရှင်းရရူပယုံဒါနဆိုတာကအရှင်းမျိုးစုံမြင်စရာအလုံးကိုရူပယုံဒါနလို့မှတ်လိုက် အဲ့တော့ရှင်းတော့ကအမျိုးသားလေးတယောက်အနီးရောင်အဝတ်ကလေးကိုလှူခဲ့ဒါပေမဲ့အဝတ်ကိုဗရဏမထားဘူးအနီးရောင်လေးကိုဆွဲတွဲလန်းလန်းရှိခဲ့ဒါပေမဲ့လူကြာကာလအကုသိုလ်လက်တလော့အဖြတ်ချောတော့ငရဲရောက်ပါငရဲမိတွေတောက်လောက်မှမြင်ရတော့လေပြိတ္တငရဲမိဘာရောက်မှလဲဟာတေချွမ်းပါဘုရားကြီးပြတလန်းလုံးစဉ်းစားနေရတယ် မပြောနှုတ်ရအောင်လေးလားအပြာလဲလဲလေးလားအာဒုပရိသကသိတဲ့လူကပြောတော့လေယုံရမှာပေါ့လေအဲ့ဒီအနီရောင်လေးနဲ့မြင်လိုက်ရဟာငါလူတဲ့အဝတ်အယောင်လေးနဲ့တူပါပေါ်လားဆိုပြီးတော့ကြာရောက်လူတဲတဲ့ငရဲကလွတ်မြောက်သွားသည်အဲ့ဒါယူပါယုံဒါနာပါဒနာလေနောက်တစ်ခုသတ္တာယုံဒါနာကြည်ကြီးခေါင်းလောင်းအုံမောင်းကလက်တဲ့အတန်ချက်ချက်အတန်ကိုမြည်ချင်နိုင်သော စတုမရုလျက်ဆန်စသည်အလုံးအတန်အတွက်အာယုယူလင်သူကပါဒနာခေါ်ဟောတထာယုံဒါနာပါဒနာတို့ဟုတ်တယ်မနေ့အဲ့ဒီတထာယုံကဘုန်းကြီးတို့ကို15000နဝကမ္မလူတာစီရီဝေက၄ခွေပါသေးတယ်မုံအာလိမ္မော်ကြီးကလည်းပါသေးတယ်အဲ့ဒါတထာယုံအလူပဲတိုင်ရှိစေအဲ့တော့ဒီနေရာဌာနကြတော့ရှင်းတော့ကအမျိုးသားလေးတယောက် အစာမကြေတဲ့အဝတ်လို့ခွန်ကြီးတို့စာသုံးသုံးအရက်သုံးကတော့ကော်နဲ့အဝတ်အဲ့တော့ကော်နဲ့ဝတ်ဆိုတာဂျူးဂျူးချောက်ချောက်မမီဘူးလားအေးအဲ့တော့သူကအဝတ်ကိုဗရဏမထားဘူးအဲ့ဒီအတန်လေးကိုဆွဲဆွဲလန်းလန်းရှိခဲ့သူလည်းပဲဈာကလလက်တလောအကုသိုလ်ဖြတ်သောတော်မရေရငရဲမိတွေဖြူဖြူဖြောင်းဖြောင်းတောင်းတန်ကြားရတော့ဟာငန်းလူတဲ့အဝတ်အတန်လေးနဲ့တူပါပေါ့လားလို့ ကိုယ်ကိုယ်တို့ပြန်တရိယသဖြင့်ကြာရောက်လို့တဲတဲ့ငရဲကလွတ်မြောက်ခဲ့ပါသည်အဲ့ဒါတတ္ထယုံဒါနာဗာဒနာလဲခိုင်းနောက်ပိုင်းနေကြတော့ဘုန်းကြီးတို့ပြိဋ္ဌာအနမျိုးစုံခန္ဓာယုံဒါနာရှုစည်းအမျိုးမျိုးတို့ဟုတ်လားအော်ဒီကလုံးတို့စသည်နှလုံးနဲ့အုံနောက်တွေကြီးလင်းအောင်ဆိုပြီးတော့ကျမ်းမာရေးမြတ်တာအောင်အဖို့အကင်းပွင့်အောင်လို့လူတဲ့ဒါနာဟာ န္နာယုံဒါနာပါဒနာအကျိုးချင်းစအဖန်ငါခအစီဩဇာအင်းအားဖြစ်အောင်လှူဒါကြတော့ရတ္တယုံဒါနာပါဒနာအေးပုပ္ပတိလွာကရိပါနုညပြောပြောင်းကောင်းမြတ်သောအတွေ့အထိရှိကိုလှူဒါကြတော့ဖုထပါယုံဒါနာ ပါဒနာသုတ္တပါရိသနာအေးယခုနဲ့ငါပိတ်ကြတဲ့တသိန်း1131ချက်သောအဲ့ဒါအလူကားတော့ဓမ္မဒါနာပါဒနာဓမ္မဒါနာပါဘုန်းကဘုန်းကြီးတွေမပါလူတွေကိုကြွေးတဲ့ကောင်းကြီးဟာလည်းပဲဓမ္မဒါနာဒီကောင်းကြီးစားပြီးမှတရားကနာလို့ကောင်းတယ်နှမွေဖိုက်ကချိနေရင်တရားကကြားတလုံးမကြားတလုံးဟုတ်လားအေးအဲ့ဒါလည်းဗာရဏတော့ အပြန်ကြတော့ကျွတ်ကျွတ်ဤလေးတွေများထည့်ပြီးမလားလို့ပြောရတာလေမနဲ့စာပါကိုက်ရှိသေးဗျာအဲ့တော့တရားနဲ့ပတ်သက်တဲ့အာမဏမြဓမ္မဒါနာဟုတ်လားတရားဟောနေအောင်ပြောနေအောင်ဆိုပြီးတော့လူဒါနာမဏမြပါပါလေအေဓမ္မဒါနာခြေတော်ကအမျိုးသားတရားငါဖယားတတ်တော်တင်ရှားရှိလို့ကျင့်ရင်လူခဲ့ပြီအာဘာတရားလူခဲ့ပြီတန်ခါ ကိုရိယထင်ရှားကြည့်လို့ဂျင်းရင်လူခဲ့ပြီအာဘာရိယလူခဲ့ပြီဓမ္မတရားဒီတရားကြတော့အထက်ကိုရိယမရှိတော့ဘယ်လိုမြန်ဓမ္မပုဒ်သာတရားကိုပူဇော်ရပါမလဲလို့အဲ့ဒါလိုအကြံဖြစ်ပါအဲ့ဒါလိုအကြံဖြစ်တာနဲ့မြတ်စွာဘုရားကိုသွားမေးတယ်အဲ့တော့မြတ်စွာဘုရားကလည်းအေဓမ္မတရေပုဂ္ဂလေသုဤပစ္စေဥပါဒနာမနိန္ဒပူဇင်တာဓမ္မံပူဇေတိနာမ တရားဟောတဲ့ပုဂ္ဂိုလ်တွေကိုတဲ့ပစ္စည်းလေးပါးနဲ့တရားဟောနိုင်အောင်စာဥပိသာတရားဟောတာနဲ့ပတ်သက်ပြီးတက္ကလအသုံးဝင်တဲ့ပစ္စည်းတွေဖြင့်လှူဒန်းပူဇော်ရင်အဲ့ဒါဓမ္မဒါနတရားအလူပဲတရားတော်ဒါမင်းတပည့်တော်ကဘသူ့ကိုလှူရမလဲဘုရားကဓမ္မဒရဓမ္မကတရားဒရကဆောင်တဲ့ပုဂ္ဂိုလ်အဲ့ဒါကိုအခုခေတ်ကြတော့ဓမ္မကတိကလို့သုံးရတယ် အဲ့ဒီဓမ္မဂရိကပုဂ္ဂိုလ်လူလို့ဓမ္မတရတရားဆောင်တဲ့ပုဂ္ဂိုလ်ကိုလူလူလို့ဆိုတော့မြတ်စွာဘုရားဘုလူရမလဲဆိုတော့တန်ဃာတော်တွေမေးအဲ့ဒါနဲ့တန်ဃာတော်တွေမေးတဲ့အခါရှင်အာနန္ဒာကိုလက်ညှိုးထုတ်ပြလိုက်တယ်။ဘာဖြစ်လို့လဲရှင်အာနန္ဒာကဓမ္မဘာနာဂာရိကပါတယ်လေဓမ္မဘာနာဂာရိကဓမ္မကတရားဥစ္စာ တရားဘာနာကဥစ္စာဘောအာဂါရိကက သိုးလောင်ထဲ့သွင်းထားအရာစကားပြောတော့ဓမ္မဘာနာဂါရိကဆိုတာတရားကိုယ်တော်ကြီးဒါပါလေတရားကိုယ်တော်ကြီးဟေးတရားကိုယ်တော်ကြီးတဲ့အဲ့ဒါ4000နဲ့2000ဓမ္မခန္ဓာတွေမြတ်စွာဘုရားထံကသင်ယူထားတယ်4000တော့2000တော့ဓမ္မခန္ဓာတွေကို ရှင်သာရိပုတ္တရာရှင်မောကလန်စတဲ့နောင်တော့နောင်တော့ထံက သင်ယူထားလို့ရှင်အနန္ဒရဲ့ခန္ဓာကိုယ်ဟာ14000တော့တရားတွေထည့်သွင်းထားတဲ့ဓမ္မပါဏာဂရိကတရားကိုယ်တော်ကြီးဖြစ်တယ်။အဲ့ဒါနဲ့ရှင်အနန္ဒကိုပင်ပယ်ပြီးတော့အကောင်းဆုံးဖြစ်သောသွမ်းသင်္ကပရိခရာတို့ဖြင့်ဓမ္မံပူဇေမိတရားတော်ကိုပူဇော်ပါဤခရာအဲ့တော့ရှင်အနန္ဒကစဉ်းစားဟင်ဒီပစ္စည်းဝတ္ထုတွေက တရားတော်ကိုပူဇော်တယ်ဆိုတော့ငါကဓမ္မဘာနာဂရိကပဲတရားသို့လောင်ထားတဲ့ဘူတော်ကြီးပဲဖြစ်တယ်။ဟောရှင်သာရိပုတ္တရာကြတော့ဓမ္မသေနာပတိဘယ်သူပါလဲ။အေးဓမ္မသေနာပတိဓမ္မကတရားသေနာကရှိသည်ပတိကဥစည်းမှုဒီခေတ်ခေါ်ရင်တော့ဘိုးချုပ်မှုကြီးတရားဘိုးချုပ်မှုကြီးပေါ့။ ရှင်သာရိပုတ္တရာကပါလေအေးတရားပူဇော်မှုကြီးဖြစ်တော့မှရှင်အနန္ဒာကခုနကတကားလူလိုက်တဲ့ကောင်းမြတ်တဲ့သင်္ဃအစရှိသောပြိခရာတွေကို ရှင်သာရိပုတ္တရာထံသွားလို့ဓမ္မမူစေမိတရားတော်ကိုပူဇော်ပါ၏အဲ့တော့ရှင်သာရိပုတ္တရာကလည်းဩဒီပစ္စည်းတွေဟာတရားတော်ပူဇော်တဲ့ဆိုပါလားငါကဓမ္မဒေနာပတိ တရားဘုဇုံမူကြီးတာဖြစ်တယ်ဘုဇုံမူကြီးရဲ့အကြီးဆုံးဓမ္မရာဇာပါပါလေဓမ္မဓမ္မကတရားရာဇာကမင်းအေးအဲ့ဒါတရားတနည်းမင်းတရားကြီးကတော့မြတ်စွာဘုရားပဲပါပါလေမြတ်စွာဘုရားအေးအဲ့ဒါကြောင့်ရှင်သာရိပုတ္တရာကရှင်အနန္ဒတဆင့်လူတဲ့သင်္ကန်းသဘိပရိခရာကောင်းမွန်စွာတွေကိုမြတ်စွာဘုရားအား လှူပြီးတော့မှဓမ္မမူစေမိတရားတော်ကိုပူဇော်ပါ၏အေးအဲ့ဒီတော့ဖရာတဲ့တရားဆောင်နိုင်တဲ့ပုဂ္ဂိုလ်သိတဲ့ပုဂ္ဂိုလ်ရှိသေးလားရှိပါဘူးအဲဒါဖြင့်တရားပူဇော်နည်းဟာဒါပါပဲတရားဆောင်တဲ့ပုဂ္ဂိုလ်ကိုလှူတာဟာဓမ္မပူဇာဓမ္မဒါနာဟုတ်ပါလားပြိတ္တာအဲ့ဒါဗာရဏ6မျိုး ဟောဗျာပြောရင်ထိုင်ရင်မေ့ကုန်ဘူးအဘိဓမ္မာဒါန6မျိုးဘယ်နှဘာဒါန6မျိုးအော်ကွန်ပျူတာခကြီးထဲမှာအုံနောက်ကြီးချမ်းဖြစ်ကုန်သုတ်တန်ဒါနကဝိနိဒါနဝိဓမ္မာဒါနဒါဒါနတယ်ဟုတ်ဘူးဒါဒါနတယ်လို့ပြောတာ နောက်ကြတော့သီလရှိသေးတယ်အဲ့ဒီသီလတွေကတော့တပါးတပါးသုံးပါးလေးပါးသတိအများကြီးပေါ့ဗျာအဲ့တော့တဲ့ဒီဘုန်းကြီးတို့တရားဓမ္မများရိုးရိုးကငါးပါးသီလအခုက၈ပါးသီလအေးသီလရှင်တွေသာဝရ၈ပါးသီလရှင်သာမဏေကိုရင်တွေကြတော့ဘယ်နှပါးသီလဆယ်ပြားနဲ့မလုပ်အောင်တစ်ချက်တော့ဝယ်စားလို့မရတော့ဘူးအဲကြောင့်ဒုဗုဒ္ဓဘာသာကြီးကကြီးကြောင်ဖြစ်ကုန်ပြီ ပြုလိုက်ကြတဲ့ရှင်ခံလိုက်ကြတဲ့ယဟန်ကိုကိုရင်ဘယ်ချိန်ကိုရင်ဖြစ်ပြီးဘဏ္ဍပါသီလရှိမှမသိဘူးကိုယဟန်ဘယ်ချိန်ယဟန်ဖြစ်ပြီးတော့ဘဏ္ဍပါသီလရှိမှမသိဘူး139ပါးကိုရင်သီလကိုရင်သီလဘဏ္ဍပါ139ပါးသိပါတယ်ဖြူဆရာတော်အတွက်ဆရာသားခြံထားတာပါအေးအဲ့ဒါပဲယဟန်သီလဘဏ္ဍပါ139ပါး227 တော်သေးတာပေါ့သောသောကနှစ်လလောက်ကဆိုရင်ဒါချက်ကနန်းဆိုပြီးတော့မွေးထားကြအောင်မှာအေးအဲ့ဒါ229ပါအဲ့ဒီသီလတွေစောင့်ရှောက်ထိမ့်သိမ်းကြတာဟာဘာအတွက်လဲမေးရင်မဲ့ဖို့နိဗ္ဗာန်အတွက်ဘာအတွက်လဲမဲ့ဖို့နိဗ္ဗာန်အတွက်အေးမဲ့ဖို့နိဗ္ဗာန်အတွက်နောက်ဘာဝနာကြတော့ဘယ်နှမျိုးပါလဲ ဘာဝနာဘယ်နှမျိုးလဲတစ် I don't know နှစ် I don't know သမထဘာဝနာနှစ်ဝိပဿနာဘာဝနာသမထဆိုတာစိတ်ငြိမ်ရုံကိလေသာငြိမ်ရုံကလေးပဲအဲ့ဒါသမထဘာဝနာဝိပဿနာဘာဝနာကြတော့စိတ်ငြိမ်ကိလေသာငြိမ်ဝိစ္စဘာပါမပါထုတယ်ပြိတ္တာ ဝိပဿနာမှကိလေသာငြိမ့်တယ်ဝိပဿနာမှအေးဝိပဿနာဆိုတာကလည်းပဲဘုန်းကြီးတို့အရင်ဖြာသဘောမှာအရင်ကိုပြောတာတို့လှန်တမ်းမှာအရင်ကအယုအဖြာကအသွာအဲ့ဒီလန္တန်ကိုကင်တော့ဘာကိုကင်ရအယုကိုကင်ရတယ်ထိုးလိုက်ထောင်းလိုက်တော့ဘာကသွားစုသွားတယ်အဲ့ဒါပဲအယုကဝိပဿနာသွားကမယ်အယုက ဝိပဿနာအသွားကအဲ့ဒါအဲ့ဒါကြောင့်ဘုန်းကြီးတို့ကဝိပဿနာလို့ပြောလိုက်တာတစ်ချက်တည်းဟုတ်ပလားတို့တစ်တုံးကြီးတရုံလွှမ်းနဲ့တိုက်တယ်ရွှီရွှန့်ရွှီရွှန့်တိုက်တော့လွှမ်းမုံနေကြအာနောက်ဆုံးပြတ်ဖို့ရတစ်ချက်စာလေးကြံတော့ ကိုင်းငါလူရေပြတ်တော့မယ်တစ်ချက်သားလေးဆိုပြီးတော့လွှပြောင်းကြရလိုသေးလားအဲ့ဒီတိုက်ဆဲလွှနဲ့ဖြန့်လိုက်တဲ့အခါနောက်ဆုံးပြတ်သွားတဲ့အချက်ဒီမက္ခဏနဲ့တူပါတယ်နောက်ဆုံးပြတ်သွားတဲ့အချက်ရှိရမပြမချင်းတိုက်တာကဝိပဿနာနဲ့တူပါတယ်ပြိတ္တာအဲကြောင့်ဝိပဿနာနဲ့မမနဲ့ဝိပဿနာဟာအရင်နဲ့အနုနဲ့အရင်ဒါပဲกว่าတယ်ဒါကြောင့်ဘုန်းကြီးတို့ဝိပဿနာဝိပဿနာလို့ပြောလိုက်တာ နားရှင်းပါတယ်နော်အေးအဲ့တော့သမထဝိပဿနာဆိုတဲ့ကုသိုလ်တွေပြုတာဘာလိုခြင်းလို့လဲဟောမိနိဗ္ဗာန်ကိုလိုခြင်းလို့အေးအဲ့တော့ဒါနပြုလဲနိဗ္ဗာန်သီလဆောက်တည်လဲနိဗ္ဗာန်ဘာဝနာပွားရင်လဲနိဗ္ဗာန်အဲ့ဒီနိဗ္ဗာန်တို့ရည်ရွယ်မှန်းထားတဲ့ဒါနသီလဘာဝနာဆိုတဲ့ကုသိုလ်တွေဟာ တရားနာရမှဒါနပြုနီသီလစောင့်တည်နီဘာဝနာကမ္မထံပွားများနေတွေသိပါတယ်ဟုတ်ရလားတရားမနာပဲဒါနပြုနီသီလစောင့်တည်နီဘာဝနာကမ္မထံအထုံနီသိနိုင်မလားမသိနိုင်ပါဘူးအဲ့ဒါကြောင့်တရားနာခြင်းတော့အင်္ဂလိပ်လိုပြောရင်ကီးနိုင်ငံသားပြန်ညီမှသိအောင်ပြောချော်အဲအဲ့တော့တဲ့တရားနာရတာဟာဘာပါလဲ တော့ဗျာအခုကိစကားနဲ့ပြောရင်တော့တောင်းမှရိုးတော့မဟုတ်လိုင်းရင်ကိပါပါလေလိုင်းရင်ဆိုတာတော့ဆိုတာအမောင်ကြီးဆိုတာအဲ့ဒါပဲဘယ်တော့ကလောက်ဖြစ်ဖြစ်ဘယ်အပိတ်အပင်အတားကြီးဖြစ်ဖြစ်လိုင်းရင်ကိနဲ့သာဖွင့်လိုက်ဟုတ်ပင်မှန်ရလားအေးအေးအေးကိုက်ရှိတယ်အဲ့တော့တရားနာရခြင်းဟာ ကုသိုလ်လုပ်ငန်းမှန်သမျှတို့ဤတော့ချက်ပဲတရားနာရခြင်းဟာအေးတရားကိုနာရလို့ဒါနာတွေပြုခြင်းစိတ်ဖြစ်လာတယ်သီလတွေဆောက်တည်ခြင်းစိတ်ဖြစ်လာတယ်ဘာဝနာတွေပွားများခြင်းစိတ်ဖြစ်လာတယ်ဗျာအဲ့ဒါကြောင့်တရားနာတာဟာကုသိုလ်အားလုံးတို့ဤမြစ်ဖြားပဲကိုင်းဆိုဘိုးရှိအခါဖဏတာနဲ့ဘိုးရှိ နတာတို့ဘုံပမာတင်ဇနသောနာအရိယနဲ့ပောရိတာဓပါနာကြရမနိဗ္ဗာန်ဝင်နာကြရမနိဗ္ဗာန်ဝင်အဲဒါကြောင့် မြတ်တရားကိုကြိုးစားနာစေခြင်းမြတ်တရားကိုကြိုးစားနာစေခြင်းအေးကုသိုလ်မန္တမများတို့ဤပင်မရေသောမြင့်သော့ဖြစ်တာကတရားနာခြင်းပါဠိလိုဓမ္မသဝနာဟုတ်ပလားဒါကြောင့်ဟိုရှိအခါဖာနာတာနဲ့နွားနာသားတို့ဘုံမမတင်နွားနာသားတို့ဘုံမမတင် ရဏသောနာအရိယာနေဘောရိတာဓပါအဝေဘောရိတာဓပါအဝေအာရိဗုဒ္ဓရာမောက္ကလာနာအာရိဗုဒ္ဓရာမောက္ကလာနာဘောက်ကပြယမကုံအင်းဘောက်ကပြယမကုံအင်းဘုရားမတပါသာဝကမြာဘုရားမ နာကြရမှနိဗ္ဗာန်ဝင်နာကြရမှနိဗ္ဗာန်ဝင်အဲဒါကြောင့်အဲဒါကြောင့်မြတ်တရားကိုကြိုးစားနာစေခြင်းမြတ်တရားကိုကြိုးစားနာစေခြင်းအေးတရားနာရတာခတ်သိမ်းသောကုသိုလ်တို့ရဲ့ရေသောမြင့်အကြောင်းအခြေခံအုံမြင့်ဖောင်ဒေးရှင်းပဲဒီတရားနာရလို့လေဘုရားအကြောင်းသိဘုရားကိုကြည်ညိုတယ်တရားအကြောင်းသိတရားကိုကြည်ညိုတယ် သံဃာအကြောင်းသိပြီးတော့သံဃာကိုကြည်ညိုတယ်မိဘအကြောင်းသိပြီးတော့ဆရာအကြောင်းသိပြီးတော့အေးအဲ့ဒါကြောင့်တရားနာကြရအဓိကတော့ကျက်ပင်ပါပဲလို့နားလည်ထားပါအဲ့တော့ဒီတရားနာရခြင်းအကျိုးဘဏ္ဍပါတဲ့။ကိုက်မပြောတတ်ရင်လည်းဗဇတ်တက်လက်ညှိုးထောက်တော့ဘော့ဆိုပြီးတော့နံပုံနာညာသာထောက်လိုက်။၅ပါးဘဏ္ဍပါလား။၅ပါး ထင်သားပဲမပြောရဲလို့သာနော်ထင်သားပဲမလုံးနဲ့အဲ့ဒီထင်သားပဲကအရိုက်ခံရတတ်ခြေတုံးကအဲ့ဒီလိုပဲနောက်ယောင်ခံတာလေနောက်ယောင်ခံတော့တက္ကမဇနီးမောင်သားအမျိုးသားကဒီနေ့ကြတော့စမိမကြီးတော့အန်ဝါကြီးကြီးပြဟောမြင်လက်ထုံရင်ပြန်သွားဖြစ်မယ်ဖြစ်မယ်တော့နွားကြီးတွေကဘိုးကထွားတော့ကျိုးကကားအဲမိမကြီးရှင်းစားဟဲ့ နွားအတောင်မှမမပါပဲနဲ့ပြန်နိုင်မယ်ထင်လားပဲကျုပ်ကလားဟုတ်တယ်နွားအတောင်မှမပြန်မယ်ပါပဲနဲ့ဘေးပြန်နိုင်မလားအဲတော့တန်ရောင်လက်တပင်ယောက်ျားကနွားရိုက်တဲ့ခြေဒီပြာနဲ့ဆွဲပြီးတော့ရိုက်ဒီလိုပြောရင်လေဒီလိုရိုက်လိုက်မယ်လို့ထင်လားပဲထင်သားပဲရတော့လျှော့ဘူးကိုလည်းတရားနာခြင်းဘယ်နှပါးတဲ့ထင်သားပဲအာတုတ္တသုနာတိသုတ္တပရိယောတာပေတိ တိုင်းပါဠိတွေရွတ်နေရင်အချိန်ကြတယ်ဆိုမကြာဘူးကမကြာဘူးကကြာဘူးသိမြင်ကြာဘူးသိမြင်ကြာဘူးပြန်လဲကြာဘူးပြန်လဲစိတ်ဆွဲဖြူစင်စိတ်ဆွဲဖြူစင်ကြာစလဲဆုံးကြာစလဲဆုံးနှလုံးမှာရွှင်နှလုံးမှာရွှင်သင်္ကာကင်းသင်္ကာကင်းဖြောင်စင်းอยู่သိမြင်ဖြောင်စင်းอยู่သိမြင်တရားနာတရားနာ ပေါ်လာဂျူငါအင်းပေါ်လာဂျူငါအင်းတရားနာရင်ဂျူဘယ်နှပါမှန်ပါပါဗျာတေးတဲ့မကြားဘူးတာကိုကြားဘူးရပါမယ်တဲ့နေကြားဘူးပြန်တာဟာပြန်ပြီးတော့ဆွဲဆွဲလန်းလန်းမမကန်ကန်သိရမယ်တဲ့သုံးကြားတော့အစအလဲဆုံးပါလေငါတရားနာရင်ကုသိုလ်ပြုနေတာပါလားလို့စိတ်ဓာတ်တွေရှင်ကြည်လာပါလိမ့်မယ်။ လေးရှင်းတော့ကအထင်မှယုံမှတန်တရားတွေလည်းကင်းပြောက်သွားနိုင်ပါတယ်ငါအာယုဖြောင့်မှခြင်းတဲ့အဲ့ဒါသမ္မာဒိဋ္ဌိကစပြီးတော့အေးဘုန်းကြီးတို့ပရမတော့အဲကာမတက္ကတာသမ္မာဒိဋ္ဌိနောက်ဒါနသမ္မာဒိဋ္ဌိနောက်ဝိပဿနာသမ္မာဒိဋ္ဌိနောက်မဂ္ဂသမ္မာဒိဋ္ဌိနောက်ဖလသမ္မာဒိဋ္ဌိနောက်ပိစ္ဆဝကရသမ္မာဒိဋ္ဌိအဲ့ဒီအထိအရှင်းချင်းမက်ဖို့အထိရသွားနိုင်တယ်လို့ဆိုလိုသည်ဟုတ်ပလား ဒါကြောင့်မကြာဘူးကမကြာဘူးကကြာဘူးသိမြင်ကြာဘူးသိမြင်ကြာဘူးပြန်လဲကြာဘူးပြန်လဲစိတ်ဆွဲဖြူစင်စိတ်ဆွဲဖြူစင်ကြာစလဲဆုပ်ကြာစလဲဆုပ်နှလုံးမရွှင်နှလုံးမရွှင်သင်္ကာကင်းသင်္ကာကင်းဖြောင်စင်းอยู่သိမြင်ဖြောင်စင်းอยู่သိမြင်တရားနာ ပေါ်လာကျုံငါအင်းပေါ်လာကျုံငါအင်းအေးနောက်အိမ်ကြတော့မလိုက်နိုင်တဲ့လူတွေကိုထတ်ဆင့်တပံဟောပြရအောင်တိတိချာချာလေးမှတ်ထားဘုန်းကြီးတို့ကတော့တင်းအောင်တင်းနဲ့တရားပလင်းနဲ့ပြိဿဘုံဘုံလည်းမှာဟောဖြစ်တာတို့တရားဓမ္မတွေကတော့ကိုယ်အချင်းချင်းဆိုရင်မိဖို့ကြောင့်လည်းတရားဟောလို့မရဘူးလားဒီချိုးရင်လည်းပါရတာတော့ရင်းမပါဖျားမပါလောက်ပြန် မလူအားကြဆိုအာမဘာနေပါဖေရသာဓုပါဖေရကိုင်နောက်ဆုံးတော့မိမချင်းရောက်ချင်းဆိုရင်အိမ်နာတက်ရင်လေရပါတယ်တရားဟောလို့ရပါတယ်အဲ့တော့ဘုန်းကြီးတို့ကတော့အခုလို့ပြိဿဘုဘုံအလဲပလင်နဲ့မှဟောလို့ဖြစ်တာဒကာတော်မလို့မိဖို့ကြောင့်သွားဟောအိမ်နာတဲ့သွားဟောတော့ကြဘုန်းကြီးအမှုပတ်လို့ရဲတာလားဖမ်းလိုက်အောင်မယ်ဟုတ်ပလားအဲ့ဒါကြောင့်တို့ဒကာတော်မတွေလည်းပဲရှေးခါကာလတုန်းကတဲ့ဟုတ်လား အေးအမျိုးသားကြီးတို့ကဲ့သို့အမျိုးသမီးတို့ကဲ့သို့တရားဟောနိုင်အောင်ကြိုးစားကြဒီခေတ်လူဟုတ်ကြောင့်ဓမ္မဂတိကရှားဟိုအုတ်ကျော်တို့ပဲခပ်ပပုတ်ပဲရှိခပ်ပါပါပဲခပ်နဲ့နဲ့ပဲရှိတယ်မှန်ရလားညာသွားအောင်ဘုန်းကြီးတို့လည်းကာလာပြောင်းရမလားစဉ်းစားဟိုအုတ်ကျော်ဒီကတော့ထုတ်ဖို့ပေါ့ဟုတ်လား ကိုင်းတော်ပြီဒါကြောင့်အမျိုးသားပိုင်းကလည်းတရားဟောနိုင်အောင်ကြိုးစားကြအမျိုးသမီးပိုင်းကလည်းရှေ့တုန်းကရှိတယ်ဒီလားရှင်ဆိုတာလို့ဘိက္ခုနီမျိုးသမီးတွေနောက်လူဟောကြောင့်မျိုးသမီးတွေဆိုတာရှိတယ်ခုတ်ဆုတ်တရာတို့ဆိုတာအင်မတန်နာမည်ကြီးတာပဲအဲ့တော့ဒီခေတ်ဟာဘုရားလက်ထက်မမိသေးဘူးနဲကျင်းတော့ရှိပါလေဟိုနာကဘသူဆိုလားဖွာတိလားတွေလေဟုတ်လားလူဟောကြောင့်မျိုးသမီးဆိုတာတော့ဒီခေတ်မရှိသလောက်ရှားနေတယ် အဲ့ဒါဘုန်းကြီးတို့တရားတော်မှာများဘက်ကအင်္ဂါဆုံးအောင်အဖွဲ့ဆုံးအောင်ဆိုပြီးတော့ကြိုးစားကြ။ခိုင်းတာဖြင့်တရားနာရခြင်းနဲ့ပတ်သက်ပြီးတော့တချိန်သောခါကာလကမြတ်စွာဘုရားခက်ခရာဆိုတဲ့ရေအိုက်အနီးမှာညနေစည်းစာချိန်တရားဟောနေတယ်။အဲ့တော့ညနေလို့ဆိုတာလေးကဘာလို့ပြောတာ။အများပိဋကသိတာကစည်းစာဆိုရင်ညနေချိန်တစ်ခုလောက်ပဲသိတယ် တကယ်တော့စီးစာအမည်နဲ့အသုံးနှုန်းဟာ၄မျိုးရှိပါအချင်းချုပ်ပြောရင်6နာရီတစ်ပိုင်းဟာစီးစာတနေ့ဘယ်နှနာရီတနေ့24နာရီအဲ့ဒီ24နာရီကို၄ပိုင်းပိုင်းရင်ဘယ်လောက်ရ6နာရီတစ်ပိုင်းဆိုတော့1မိနစ်6နာရီဟာစီးစာအချိန်နေ့7နာရီမွန်းတဲ့ဟာစီးစာအချိန်ညနေ6နာရီဟာ စီးတာအချိန်ည7နာရီဟာအဲစီးတာ၄ချိန်ရှိတယ်ပြီဒီထဲကအခုစီးတာချိန်ကညနေစီးတာချိန်6နာရီဝန်းကျင်ပေါ့အေးအဲ့ဒီမှာမြတ်စွာဘုရားကတရားဟောတော့ဖားကလေးကလည်းပဲကန်းစက်ကနေပြီးတော့တရားနာနေတယ်ဖားကလေးကဘာလုပ်လဲဖားဆိုတာလူလားတရိစ္ဆာတို့လူတွေကတချို့တရားမနာကြပဲနေကြတာဟာ ဟုတ်လားသမန်မအန္တာပြောလေသမန်အန္တာတဖာပေါ့ဗျာဖာကိုကအင်းလေးလိုမှမခေါ်တာပဲနဲ့အဲ့တော့သမန်ဒီလိုကအန္တာအောက်တဖာဖာရဲ့အောက်ကလူအဲ့တော့တရားနာတဲ့လူကဖားထက်ကလူပေါ့ဗျာတရားမနာတဲ့ဟာတွေကအဲဖားအောက်ကလူအင်္ဂလိပ်လိုပြောတော့သမန်အန္တာသဖာဟုတ်တယ် အဲအဲ့ဒါဒုဗုဒ္ဓဘာသာတွေဒီနေရာလဲသတိထားရဗျာတရိစ္ဆာန်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေကတရားနာပြီးတော့လူဖြစ်ကြတဲ့ပုဂ္ဂိုလ်တွေကတရားမနာကြရင်တော့ခုနကပြောတဲ့ဖားအောက်ကလူဖြစ်မှာမှန်ရလားအေးအဲ့ဒါသတိထားဒါကြောင့်ငါဟာဗုဒ္ဓဘာသာဝင် ဖြစ်ပြီးတော့တနေ့24နာရီမှနှစ်နာရီလောက်အချိန်ကိုငါတရားအတွက်အချိန်မပေးနိုင်ဘူးလားမပေးနိုင်ရင်အဲ့ဒီလူဟာသမန် အန္တာတဖာဟုတ်ပလားမနာနဲ့လေကိုကဖားကတရားနာတာလူကတရားမှမနာပဲနဲ့ပဲကုသိုလ်ကြောင့်လူဖြစ်လာရဲ့သားနဲ့အဲ့ဒီကုသိုလ်ကိုရှောင်တွဲနေတတ်ကြတာလေးကိုသတိပြုပါအေးအဲ့တော့ဖားလေးဘာလုပ်နေတယ်တရားနာတော့မြတ်စွာဘုရားရဲ့အသံတော်ကလည်းအင်္ဂါဂုံကြီးဘယ်နှမျိုးတဲ့ဟမ် ဘယ်နှမျိုးတဲ့ဟောဗျာနှစ်ခါလောက်လဲမေးလိုက်ရောအသံကိုပြောက်သွားရှစ်မျိုးဘယ်နှမျိုးတော့ထင်လားဗျအေးအဲ့တော့မြတ်စွာဘုရားကဝိသတ္ထမင်းကျူဝိညာသဝနိယဝိတာရိနောဘိနုကမိရာနေနာရီတယောမတ်တင်ကြီးကောတရောပါဠိဒိရှင်နာရီကမြတ်စွာဘုရားအတန်တော်အင်္ဂါ၈ပါးတဲ့ တိဝိတ္တထတန်ရှင်းသည်ကျွဲတံပရိတမပါဘူးကြည်လွင်ပြီးတော့တန်ရှင်းမင်းစုပါရသည်ရှင်းတော့ကတော့ကရဝိတံချိုးကြတန်နိုင်ရယနေ့ခေတ်ဘုန်းကြီးတို့ကရဝိချိုးကြမမြင်ဘူးမကြားဘူးတော့ဥဩတန်ကလေးနဲ့နိုင်ကြည့်ပေါ့ဥဩတန်ကလေးကမချိုးဘူးလားဩဩဩဩဩဩတံချိုးတံချိုးရှင်လား တင်ငောင်းတင်လာပြီဟန်တဲ့ရှိတော့ကအနုပညာကြီးကသိပြီးတော့စနစ်ကြဟုတ်တယ်မလားအခုနုပညာကြီးကကာယလည်းမကိုက်အတန်လည်းမကိုက်အမလေးဗါတဲ့ဒီဒီလိုရှေရှေကြီးနဲ့ဒီလိုဟာကြီးလေခိတ္တာဗါတဲ့တော့ကိုနာတဲ့တော့ပြင်ဘယ်တစ်ချင်းဆိုဆိုဒုံဒုံဒုံ ဒုံဒုံဒုံဟေးတငယ်ချင်းဒုံဒုံဒုံလာခဲ့ပါဆိုဒုံဒုံဒုံဒါပဲဗျအောင်မလေးဓာတ်တော်မှသူတို့ဂီတအမှန်သားကြီးတွေနဲ့ဟမ်ရှင်းတော့ကအမှုပညာတွေကသိပြီးတော့ကာယနဲ့အစိတ်နဲ့အချက်နဲ့အဖွင့်နဲ့အပိတ်နဲ့ဆိုတိတ်ခဲ့လယံတဘာယနေ့စီမံရာပြေပြီဟောယံတဘာယနေ့မံရာပြေကာယမကိုက်ဘူးလား ခုခေတ်ကတော့ဘာမှမသိဘူးခါရေးရေးရရေးဆိုရင်ရဆိုကြိုက်တော်ပါပြီအဲ့ဒါတွေမဟောရဘူးလေအဲ့ဒါကြောင့်ဘုန်းကြီးတို့ကဖြူစရာတော့မဟုတ်တော့ဘူးဟုတ်ကဲ့ကိုကိုဖြစ်သွားမေဆွေရဲ့တခြင်းကြားဘူးလားအားရတော့သမင်တို့တို့မသားနဲ့ချုပ်ကဲကိုကိုနှလုံးကြီးတို့တို့မွန်နဲ့ချုပ်ကဲကိုကိုဓာရီဓာရီမောနဲ့ချုပ်ဟုတ်ကဲကိုကို မဟောနဲ့ဆိုတာဟောရင်တော့อืมအဲ့ဒါပဲရှိတော့တယ်မှန်ရလားအဲအဲဘုန်းကြီးကတော့ဟိုကိုယ်စိတ်ဆန္ဒလေးကဩဒါလေးများတွေးနေမယ်လို့လိုအပ်သေးတယ်ဆိုရင်ပြင်ဖို့ပါမလိုဘူးဆိုရင်လည်းမပြင်နဲ့ဘူးဒါပါပဲမှန်ရလားအေးတကူတော့ရှိပါတယ်ဘုန်းကြီးတို့ကအမေကနှစ်နှစ်သားကသေသွား အဲ့ဒီအစအဖေကလည်းကစင်ကလျားနဲ့ကွဲသွားတာကိုနှစ်ကြာမှပြန်တွေ့တယ်ဒါမင်းဖေပဲဆိုလို့ဒါဖေပဲလိုက်ရဟုတ်တယ်လေအမေကနှစ်နှစ်သားကတည်သွားတော့မင်းဖေပဲမျက်နာပဲလို့ပြောမထားခဲ့ဘူးအဖေကလည်းအတူမနေရတော့ကို့အဖေမျက်နာဘာမှန်းတော့မသိဘူးဟုတ်ပလားအဲ့တော့ခွန်ကြီးကတော့ဟိုပျော်ပျော်ရွှင်ရွှင်လေးဟောတာအဲပျော်ပျော်ရွှင်လေးဟောတာတဲ့တရင်တနည်းလဲပြောတာဟုတ်ပလား အေးအဲ့တော့ဒုဒကာရမများတယောက်တယောက်ချစ်မစရဘူးလားအမလေးဗါတဲ့ဟိုကြက်ကြက်ခွတ်တက်ကစားတဲ့ခါကျတော့မှဒူးမတိုက်နဲ့မတိုက်နဲ့တော်ကြီးငါမောင်းကြိုက်မှငါရုံမအေးဒါစတာပဲမဟုတ်လားအဲ့ဒီလိုပါဘုန်းကြီးကချစ်စနိုးလေးနဲ့အချစ်စမ်းတခါတရံလေးကြတော့ပြောမိပါတယ်ချစ်စမ်းအဲ့ဒါကိုသူကမပြောဘူးသူတော့ဟုတ်ကဲ့ကိုကိုပြောတော့ဘူးလေ ခိုင်းထားတာကြောင့်ဒီခေတ်လူပညာတွေကလည်းအတော်ပြည့်စည်ကုန်ကြပြီဗျာဟုတ်ပလားဟုတ်ကဲ့ကိုကိုပေါ့နော်အဲအဲ့တော့တော်ပြီတဲ့အခုပြောနေတာဘာပါလဲမြတ်စွာဘုရားရဲ့အသံတော်ဟာအင်္ဂါ၈ပါးဂုဏ်ရှိမျိုးရှိတဲ့တိတ်တိဝိသတ္ထသံရှင်သည်ချွဲသံတရိတံမပါဘူး မင်းစုသားရတယ်ဟောအုတ်ဩအုတ်ဩအုတ်ဩတန်ချိုးဆိုကြည့်နာနကုကဝိသရမင်းကြီးဝိညာဉ်ကသိလွယ်တယ်တချို့ကစကားပြောတာဘာမှငုံမသိဘူးကြည့်လက်တော်ရည်မြတ်တရားကျင်ရရအာတခါလေဓမ္မဂတိကဘုဇနာဟိတဖြူဆရာတော်ဗာရဏနရပတိအရှင်မယဆရာတော်မြတ်ကြီးကအခုခါကာလမသိရိမင်္ဂလာကျောင်း၌တော်ကြီးမှာ အပဟိတတို့အနေနဲ့ဆိုတော့ဘာမှမသိဘူးကွာမသိလွယ်ဘူးပေါ့မှန်ရလားအေးဘုရားတကာကြီးဥတုသမင်းဘွားငုတ်ရှိတယ်ဖယတုတ်သမင်းဘွားငုတ်ဒါသိတာအေးအဲ့ဒီလိုပဲမြတ်စွာဘုရားဟောလိုက် direction မပိတအေးဒါကြောင့်ဝိသဒမင်းကျဝိညာယသဝနိယတဲ့ဟောမင်းကျဝိညာယသိလွယ်သည်သဝနိယနာထုံချင်းစပွဲဖြစ်တယ်ဘုရားတန်ခါ အေးဒါကြောင့်ဘုန်းကြီးတို့ပြိဿရေဒီကလက်ခွင်းလေးနဲ့အောက်ကရှိကလေးနဲ့ဒီလိုလေးလုံနေတာဘာရုပ်ပါလဲအဲလောကနာဟုတ်ပလားအေးအဲ့ဒါမှတခါတည်းပဲဟိုးတခါတည်းပဲကြားသရဝါကနေပြီးတော့နွားသရဝါကို လိုက်အဲ့ဒီမှာဟိုကအနုပညာကုံနဲ့ထွင်ထွင်ခွတ်ဆိုပြီးတေးထိုလိုက်တဲ့အခါနွားကလည်းမိကျင်မိပါစေသေခံသွားမယ်ဒီတန်လေးနာကြားကလည်းလွတ်ကျင်လွတ်ပါစေငါရှစ်ဆက်မလိုက်တော့အဲ့ဒါ အေးဒါကြောင့်ဝိသတာမေကြီးဝိညာသောဝနိယနားထောင်ခြင်းစပွဲရှိတယ်ဒါကြောင့်ဖာလီကဟိုးကန်းစားကနေပြီးတော့နားထောင်တယ်ဝိသတာမေကြီးဝိညာသောဝနိယဝိတာရိနောဝိတာရိနောဖရိုဖရကင်းသည်စသောအရသုံးကြတော့အခုခေတ်အတန်းကြီးကအုံမုတ်ကွဲကြီးကိုလေကြောက်ပြင်းနဲ့တွေးတယ်လို့ကွဲဟဲဟဲကွဲဟဲဟဲနဲ့ဒါဘုရားရဲ့အတန်ခုံပေါ်လွင်အောင်ပြောတာဟုတ်လား ဝိသတာမေစုဝိညာသဝနိယဝိတာရိနောဘိန္ဓုလုံးဒီတဲ့မြတ်စွာဘုရားအတန်တော်ကစူးစူးဝါဝါလုံးလုံးကလေးပဲတဲ့ဗျဟောဝိသတာမေစုဝိညာသဝနိယဝိတာရိနောဘိန္ဓုဂံမေရနည်းနည်းသည်နည်းနည်းတယ်ဆိုတာစကားတစ်လုံးဝါကြတခုအတူတူပြောကြဆိုကြတာပဲဒါပေမဲ့လို့ကမတူဘူးပိဋက တကယ်စကားပြောကောင်းတော့အတန်အတူအကျက်အဖွင့်အပိတ်အဆင်းအတက်အဖြတ်အတော့သူကစနစ်ကိုချတယ်သူပြောလိုက်ရင်သိနာထောင်ကောင်းတာတဲ့ဟုတ်ပလားေဒါကြောင့်သဗ္ဗရိယဝိတာရိနောဘေနုကမိတာနေနာတိနမရှိပဲ့တင်ထပ်ပေဘာလဲလဲဟိုတောင်ကောင်းထဲမှာဟေးလို့អော်လိုက်ဟေးလို့ဟောမှန်လိုက်အခုကြတော့တန်ချက်သက်တင်မှာအကောမှန်ရလား အဲအနုပညာစကားနဲ့ပြောရင်ဘုန်းကြီးတို့ပလွေကိုကြည့်လိုက်ပလွေမုတ်တဲ့အခါပင်မအတန်နောက်မှလေပင့်ကူတန်လေးကမြင်မြင်လေးလိုက်အဲ့ဒါအောင်ရရှိပါကိုကြည့်နားထောင်ကြည့်ပလွေပါတဲ့စိတ်ထဲနားထောင်လို့ကောင်းတာမှန်ရလားအေးအေးအေးအဲ့ဒီလိုမြတ်စွာဘုရားရဲ့အတန်တော်အင်္ဂါဂုံပဏပါတော့အဲ့ဒီရှင်ပန်းနဲ့ဟောတော့ဖာလေးကဟိုးကန်းကြကနေပြီးတော့မျက်ကြည်လေးမေ့ပြီးတော့မှတရားနာနေတယ် အဲ့ဒီမှာတတ်ဆိုင်ရဲ့တရားကနွားကြောင်းသားလေးကလည်းပဲသူနွားလေးတွေအလွယ်တကူကြည့်နိုင်အောင် မထိုင်ဘူးမတ်တထားပြီးတကလားခါမှာဒုတ်ထောက်ပြီးတော့တရားနာနေတယ်အဲ့ဒီဒုက္ခလေးကဟိုးတရားနာနေတဲ့ဖားလေးရဲ့ခေါင်းပေါ်ထောင်းရတာကြလို့ဖားကလေးတရားနာရင်သိပါတယ်ဖားကလေးဘာဖြစ်တယ် အဲ့ဒီလိုသေတဲ့အခါလောင်းကောင်မပျက်စီးသေးဘူးတာဝရိဏနတ်ပြည်မှာဒိဋ္ဌယောတဏိကေယုဇနာ300ရှိသောခဏကဝိပါနေရွှေပိမ၌ဒေဝဗုဒ္ဓောနာသာတိနိဗ္ဗာတိကောက်တော်မသွေဖြစ်ရရှာလေတတိခခခခဆွဲထားသမားဥကြတယ်လို့ အဲ့တော့ခုဖားကလေးလေတရားနိုင်ရင်ဒုတ်တောက်ခါရလို့သေသွားတော့ဘယ်ရောက်တော့တာဝရိနာနတ်ပြည်မှာတဲ့ဗျာဟောကိုင်းထာအဲ့ဒီနားလေးရက်ပြီးတော့ရှင်းသားဘုန်းကြီးတို့တရားနာတယ်ဆိုတာရှားဖတ်တတ်ရင်မြန်မာပြန်ဖတ်လို့သိဒါပေမဲ့အဲ့ဒီတဲကအတွေးခေါ်တရားနဲ့မိမိကျင့်သုံးနိုင်တာလောကမှာဖြစ်နေတာအဲ့ဒါလေးကိုတဲ့တွေးခေါ်စဉ်းစားရမယ် ဟိုဒေဝနာသုတ်တန်ကြတော့နှုတ်နဲ့တော့ရပါရဲ့အဲ့ဒီနဲ့အိဗယ်မတွေးခဲ့လို့အောက်တန်းသားဖြစ်ရတယ်တဲ့ဟောဒါကြောင့်ဘုန်းကြီးတို့တရားတော်မှာများအခုခေတ်ဒေါက်တာမတင်ဝင်းတို့လိုအတွေးပါသောစာတဲ့ဘာပါလဲအဲ့တော့စဉ်းစားကြည့်အခုဖားကလေးဘာလုပ်ရင်သေသွားတာတရားနာရင်သေသွားတော့ဘယ်ရောက်သွားတော့စဉ်းစားတို့ရဲ့ဗုဒ္ဓဘာသာမြန်မာလောကမှာ အစွဲကြီးတရားရှိတယ်အေးအစွဲကြီးတရားရှိတော့ဘယ်လိုတော့ဘုရားတဲ့ကြောက်တောက်ချင်းပြင်းရငါးပါးသူတင်ငန်းငထိတ်တင်ငန်းကုသိုလ်လုပ်ငန်းလုပ်တော့မယ်ဆိုရင်မိမိတို့မိသားစုပြည်လဲတဲ့အေးငြိမ်အေးချမ်းတဲ့အချိန်ကိုလှုပ်လိုက်ပြီးသွားတာပဲမဟုတ်လားဒါပေမဲ့လို့ဟောဘိနေချာနတ်ချာခိုင်းချာဝိဇ္ဇာဘိုးတော်ဘာရသိတိသွားမေးနေကြအဲမင်းလားမေးလိုက်လို့ဟိုကသူတို့ရဲ့လောကီနေနဲ့နှုတ်ချင်တာနှုတ်စားချင်တာစားဟုတ်လား အေးဂျူသားကဘယ်လိုတက်ရောက်ကဘယ်လိုဟုတ်လားအာပြတရရေယသာဝရမိတုဘာညာလည်းပြောအာခမည်းဟာဂျူအိတ်ကဘယ်မှာတက်ရောက်ကဘယ်မှာဖြစ်လို့ဒီအချိန်ဘုရားမလဲချောင်းမဆောက်ဝါသူတေကဂတိတေကမကနဲ့သေလိမ့်မယ်ဆိုတော့တို့လူတွေမလုပ်ကြဘူး။ကဲသေလမ်းမှာစီကုသိုလ်နဲ့သာသေးဆဲပြန်သေးပါစေအခုဖန်ကလေးတရားနာတဲ့ကုသိုလ်နဲ့သေသွားတာဘယ်ရောက်သွား ဒီဆွဲလေးတွေရှိနေကြလို့လောကမှာမလုတ်ဖြစ်တဲ့ကုသိုလ်တွေရှိနေကြတယ်။ဒီသမ်းမှာကုသိုလ်နဲ့တည်တာဆယ်ပြန်သေးပါစေပြိတ္တာမှန်ရလား။ကောင်းပြီသေပြီးတဲ့အခါခုဖားကလေးသူ့အလောင်းကောင်နေရာမပြတ်သေးဘူး။သူ့အလောင်းကောင်မောကဒုတ်ငါကြောင့်သားလေးမနှုတ်သေးဘူးသူ့ဘယ်မှာရောက်နေ။အဲ့ဒါလည်းတတိထားရတို့ဗုဒ္ဓဘာသာအစွဲတွေသေပြီးရင်9ရက်အိမ်ထဲကမထွက်ဘူးတို့။ ကမ္မတက္ကတာဆိုတာညာကကွေးတော့လဲဆန့်ဆန်တော့လဲကွေးလက်ဖြောက်ပြီးလိုက်တာကနောက်ကြသေး၏တတဝတဥသေပြီဆိုရင်ယဟနာမတပသူ့ရဲ့ဖြစ်ရပုံမူမှာသွားဖြစ်ပြီးပြီကောင်းတာလုပ်ရင်ကောင်းတဲ့ဘုံမကောင်းတာလုပ်ရင်ဖြစ်ပြီးပြီလက်ဖြောက်ပြီးတာကနောက်ကြသေးတယ်ဒါတို့လူတွေကအိမ်ထဲကခုနှစ်ရက်မထွက်ဘူးဆိုတော့ဘယ်လိုလုပ်ကြကြည့်နော်ကိုယ့်ကိုဒိဋ္ဌိအစွဲတွေဖြစ်ဖြစ်နေတာအေးတချို့ကအဲ့ဒါ အဲရက်လေတဲ့အခါကျတော့ဟိုးတုတ်တန်သွားပြီးတော့ကြီးစီလေးနဲ့မဖိတ်ကြဘူးလားတစ်ခက်ကလေးချိုးလာတယ်မဟုတ်လားအိမ်ကလူလိုက်လာရင်တော်တယ်တခြားလူများလိုက်လာရင်ဒုက္ခညကျတော့အမေခန်းထဲကချွတ်ချွတ်ချွတ်ချွတ်ဆိုတော့သမီးတွေကလည်းအော်ဖေလာတာနဲ့တူရဲ့သမီးတွေခန်းထဲကချွတ်ချွတ်ချွတ်ချွတ်ဆိုတော့အော်သူတို့ဖေလာတာနဲ့တူရဲ့နောက်ကြတော့မှသိတယ်ဗျာဘာလို့ ဘာတော့အဲ့ဒါပဲအစွဲတွေကသိများကြတယ်ပြီးတော့ဖိတ်ခဲ့တော့လည်းပဲတကယ်ဒီလိုအခန်းထဲရောက်မိုးလုံလေလုံလားဆိုတော့ဒဇက်မိပြင်မဲမှာထားခဲ့တာတဲ့အဲ့တော့စဉ်စဉ်စားလာလေလို့ဆိုတေတုံးကမသားချတခါချလိုက်ရငွေကုန်ခဲ့ဒဇက်မိပြင်မဲထားလို့သူ့နင်းရွှဲပြီးတော့ချောင်းစွန်းလာကြည့်ပြီးဆေးရုံတကတင်ရအောင်မနှခါကုန်ကုန်တယ်ဟုတ်ဖမ်းမကမသိဘူးတို့မြန်မာတွေ အဲ့ဒီအစွဲလေးတွေသတိထားပါမှန်ရလားအဲပြီးတော့မှရက်လက်တရားနာတော့မယ်ဆိုတော့တည်တဲ့လူကယောက်ျားဖြစ်ရင်ပစိုးလေးခေါင်းလေးနဲ့မိန်းမဖြစ်ရင်ထမိန်လေးခေါင်းလေးနဲ့ဟောလုတ်ပြန်ပြီဒီတော့အသက်ရှင်ခြင်းကာလကသူကြိုက်တဲ့လက်ပတ်ခွက်ကလေးကဘေးနာကဗျာကော်ဖီကြိုက်တဲ့ရင်ကော်ဖီခွက်ကလေးကဘေးနာကဗျာရှင်းလေးကြိုက်တဲ့ဟဲ့ဟဲ့တရားနာကနေပြီးရှင်းလေးမိငိလိုက်ပါဦးနဲ့ငါပါထားချလိုက်ရဘယ်တရားနာလို့ဒီရှင်းလေးကြီးတောက်လို့နာလို့ဘေးတော်မှလေ အစွဲတွေနော်ဒါလေးတွေသတိထားပါမှန်ရလားပြိတ္တာဟောကလေးတွေသေးတော့ရှိသေးတယ်ဗျာနော်ကြလားအစုပ်အပြတ်နတ်ကတော့လှုပ်သားတာလေအေးတခါတည်းသုတ်သန်ကသိရနဲ့အိုချမ်းငွက်ကလေးနဲ့ချိန်ငွက်လေးဟဲ့ကွဲဟဲ့ဟဲ့ပူးဟဲ့ဟဲ့ထွက်ဟဲ့နဲ့ဘာမှလည်းမသိဘူးဗျာအဲ့ဒါလေးတွေဘုန်းကြီးတို့ပြိဿသတိထားကြအခုဖားကလေးသေသွားတယ် သူ့ဘောကထုတ်မနှောက်ရသေးဘူးဘယ်ရောက်နေပြီဒါကြောင့်ကုသိုလ်နဲ့သာသိရှင်ပြန်တည်သားမှဒီပရိသတ်ကောင်းရသူဂရိကရောက်ပြီးသားသူတယောက်တည်းမဟုတ်ပါဘူးဒီမြဟာတွေအများကြီးဘုန်းကြီးတို့ဒီမှာဟောခဲ့ပြီဟိုဗါတဲ့အဲသူဓာတိဆိုတဲ့ပုံလေးမှလေးလေအားတဲ့တော့သူဓာတိဆိုတဲ့ပုံလေးမှလေးကိုဘုန်းကြီးတို့တရားခေါင်းစည်းပေးခဲ့တယ်လေ သူရတိနဲ့သူပတ္တာကနေရှားကြည့်ပဲဟမ်သာသနာအောင်ပွဲအဲအသက်နဲ့လဲ၍ဘုရားကိုရေမလို့ရဘူးလို့သတိမဲအပနာကပိတ်ပင်ထားတယ်ဒီအဲ့တော့ဘုရားလာရင်ဖူးမြင်ရင်ဖမ်းလူတိုင်းရင်သတ်တယ်ဟောဖူးမြင်ရင်လူတိုင်းရင်အဲ့တော့သုရသိလေးကဘုရားကိုရေသွားလို့အဲ့တော့သုရတိနာရဏီမသကိနာမဟာလာပိပိမလီလာဒေဝီအဲ့ဒါတွေကတကြီးမင်းသွားဂုံတိုက်ကြတော့ နောက်ဆုံးသကြီးမင်းနဲ့ရက်သူရသားတွေကသူရသည်မျက်လုံးဖောင်းလိုက်ကြလက်သက်ချေတဲ့ခွာလိုက်ကြဖဝါသားခွဲရှားမိတဲ့ရဲရဲတင်လိုက်ကြအဲလဝကတိုင်မောကဓာတ်နဲ့ခုတ်ချလိုက်တော့ပုံမုံကလေးကြနေတဲ့သူရသည်ကိုသကြီးမင်းအပနာကယင်ဝါကိုခြေထောက်နဲ့ဖောက်ကနေကန်ထက်လိုက်တယ်ပက်လက်ကလေးလမ်းလာ အဲ့ဒီအချိန်ကြတော့မှကိုင်းမင်းတို့ကမျက်လုံးဖောက်လက်သက်ခွာချစ်သက်ခွာဘဝထားခွေရှာမိကရဲရဲတင်ပြီးငါတာဝန်ကြံတော့တယ်ဆိုပြီးတော့ငကြီးတော်ဓာကြီးနဲ့ရင်ဟောင်းမှာစိုက်ချလိုက်တာသွေးပွက်ပွက်ထွက်လာမှန်ရလားအဲ့ဒါနဲ့သေသွားတော့ဟောအလောင်းကမြင်မချရသေးဘူးတာဝရိန္ဒနတ်ပြည်မှာသူ့ဓာတိအမိနဲ့နတ်သမီးလေးတွေဖြစ်နေတယ်ကိုင်းကုသိုလ်နဲ့သေတာဘာနဲ့သေတာလဲအများကြီးအများကြီးဒီပြင်လည်းပဲအဲ့တော့တို့အစွဲလန်းနေချွတ်ကြဩ ကုသိုလ်ပြုမဲ့အခါမှာနေရွေးနေရတာနဲ့လရွေးနေရတာနဲ့အဲ့ဒါနဲ့မပြုတ်ပြပဲရှိတယ်ခွန်ကြီးတို့တမျိုးမှာနာမည်ဖော်မပြောတော့သင်္ကအစုံတရားဖဏတ်တရားထိတရားနဲ့အလှပေးမလို့ဘေးလေးဆရာသွားမယ်လဲတော့ဟာခမည်းနေအောင်မလူသေးနဲ့ဆိုပြီးတော့နေလိုက်တာဟောသေးသွားပါရောလားဗျမလူလိုက်ရဘူးမှန်ရလားဒါကြောင့်မြတ်စွာဘုရားကကုသလစိတ်တာဥပ္ပဒိတဝအဟံပင်တော့ ကုသိုလ်များပြုလို့စိတ်ရှိမယ်ဆိုရင်အဲ့ဒီပြုခြင်းနဲ့စိတ်အားမလျော့မီမှာတိကလင်းများတို့ကတ္တပံပြုရမယ်တဲ့ဗျဟောကုသိုလ်စိတ်ဖြစ်လာရင်ဘာပဲဖြစ်ဖြစ်လူတန်လိုတဲ့စိတ်တရားနာလိုတဲ့စိတ်တရားအထောလိုတဲ့စိတ်ဘုရားနဲ့ကြောင်းကြောင်းချင်းပြရငါးပါးသုတင်ကတိန်တင်ကမိမိလူတန်းညင်တဲ့စိတ်ဖြစ်ရင်အဲ့ဒီစိတ်အားကလေးမလျော့မီမှာကုသိုလ်ကိုဘာလုပ်ရမလို့အမြန်ဆုံးပြုထားလိုက်ပါနောက်မကြပါသေးနဲ့ အကယ်၍ကုသိုလ်အပြုနောက်ကြရင်အကျိုးခံစားခွင့်နောက်ကြတတ်တယ်ကုသိုလ်အပြုနောက်ကြရင်ဟောဘုန်းကြီးတို့ဗုဒ္ဓဂေါရမသာသနာလက်ထက်မှာလူတွေကအရင်ဥဆုံးတရားရတာဘယ်သူလဲကွန်တင်ညဒါလူသားတယ်နော်အဲလူတွေကတရားနောက်ဆုံးရတာဘယ်သူလဲသူပ္ပပရပိုက်သူတို့နှစ်ယောက်ကတစ်ချိန်ကညီကိုရင်း လဲလုတ်တဲ့အချိန်ကကာလကိုနေညာအလောင်းကတကားတဲ့ဆိုင်ဦးအလူထုံဦးအလူရိတ်ဦးအလူကြည်သွင်းဦးအလူနယ်ဦးအလူတွေအကုန်လုံးဦးပြလို့အဲ့တော့ညီလေးခေါင်းကသူ့ဘပရပိုင်လောင်းကပြောတယ်ကိုရဲ့မစွတ်မဖို့မလုပ်သားမှာပြီးတဲ့အခါချစ်ချစ်ကြဲကြဲလှုပ်လိုက်တာအင်းကြီးလေးမင်းကြိုက်တာမင်းပြုတ်သူလဲနှစ်ပိုင်းပိုင်းလိုက်အဲခေါင်းကကိုနေညာအလောင်းကတော့ ဥဥဖြားဖြားကြီးပဲပြုလို့ဗုဒ္ဓဘောရမသာသနာလက်ထက်မှာလူတွေကသူ့အရင်ဥဆုံးတရားရခဲ့တယ်နောက်မှပြုခဲ့တဲ့သုဘပရပိုက်တိဘုရားပြိဋိဘံစံဃာနိတဲတဲကလေးမှသူနောက်ဆုံးတရားရသွားတယ်သူနောက်ဘယ်သူမှကျွတ်တယ်လို့မရှိတော့အဲ့တော့ကုသိုလ်ကိုစောစောပြုရမှလားနောက်ကြမှပြုရမှာအဲကုသိုလ်ဒါနပဲပြုပြုဒီလားပဲဆံပြီးဆောက်ပြီးတရားပဲအထုတ်အထုတ်ဩဟုတ်ရဲ့လား အဲ့တော့ဒီခေတ်လူတွေကတရားအထုတ်တာပဲအဖို့မရှိသေးလို့အဖို့မရှိသေးလို့တို့ရံဖြစ်လို့ရရအောင်ဖော်ရှာတာအဖို့မရှိလေကောင်းလေကိုတယောက်တည်းဆိုတော့ဟာကိုပါကိုစားတော့ရေမိုးချူချင်းရဟာကိုပါကိုအထုတ်မှန်ရလားအေးတမတ်စောသောအထုတ်တော့တမတ်ပူရတာပေါ့အခုတော့မဟုတ်ဘူးခွာတန်ငယ်ချင်းကမပြည့်စောင်းကန်စောင်းကန်နဲ့စောင့်နေရအဲ့ဒါလေးတွေလည်းတို့လိုအပ်နေတယ်နော်မှန်ရလားမှန်ပါ အဲဒါကြောင့်ကုသိုလ်ပုံညာပြုကြလင်းလင်းပြုကြလင်းလင်းဒါပြန်ကုသိုလ်ပြုရင်လင်းလင်းဆိုတာမြန်မြန်ဆိုတာနောက်မကြချင်နဲ့မြန်မြန်ဆိုတာနောက်ကြရင်အပြူကြီးဖြစ်တတ်တယ်ဒါအပြူကြီးသီအိုရီတွေပြောပြီးသားမိမှဆိုလို့ထပ်ပြောရမယ်နော် ရတာမလို့လိုတာမရအရွေးလွန်လို့လည်းပြူကြီးဖြစ်ပါအေးတကားတဲ့တိုက်တလုံးကားတစ်စီးဘာတစ်ချောင်းဆိုပြီးတော့အဲ့ဒါမပါလို့အရွေးလွန်ပြီးတော့ကော့ပြီးတော့လည်းအပြူကြီးဖြစ်ပါနံပါတ်3ခြေဥသူနဲ့လွဲပြီးတော့အသေးနာလို့လည်းအပြူကြီးဖြစ်ပါနမလေးမြမပြေကလာကိရိသာအာယုကာမဂုဏ်ယွန်းရှာလို့လေအပြူကြီးဖြစ်ပါတယ်နမငါ အိမ်တော်သားမွေရှိပွားရေးလုပ်ရမှာအပြူထင်အဲအပြင်းထူလို့လည်းအပြူကြီးဖြစ်ပါတယ်ဗျမယုံကြည်ပါအပြူကြီးတွေအိမ်တက်ကြည့်အ내ကစားထားတဲ့သမင်းပကမြောင်ဘလောက်ပြင်းတယ်လဲဒီတိုင်းပြစ်တာညနေစားကန်ဒီမှာပက်ပက်ပြီးတော့ဒါလုံကြီးကခွင်းလုံးချုပ်ပြီးတနခါလုံးနဲ့ခုံမနာကတွဲရဲ့ကျင်းလိုက်တဲ့ဘဝတော့နမချအေးတဲ့ မိဘတွေဆုံးမသွားလို့မောင်ကြီးမတို့ပေါ်မှာဩဇာမညောင်းမှဆိုတဲ့အောင်နေရလို့လည်းပဲအပြိုကြီးဖြစ်ပါတယ်အဲ့ဒါကြောင့်အပြိုကြီးတွေဖြစ်လိုက်ရင်လေနာယောဂဘာယောပြပြပြောပါဘယ်လေနာယောဂမှာဟုတ်လေနာယောဂနမခွန်ဒါကတော့တက္ကရာ2000မှာပေါ်လာအဲ့ဒါကတော့ငယ်တုန်းကတော့ရည်သာသနာရှိတယ်တဲ့ စုဟာလည်းရှိတယ်လေဘာလဲဟိုမမားတော့မသေးတော့ရည်စားမရှိတော့အပြုတ်ကြီးရဲ့လို့လုံးဝမရှိဘူးလုံးဝမရှိကောင်းဘူးမယုံရင်မေးကြည့်ပါအေးအဲ့ဒါပဲအဲကြောင့်ရည်စားတော့ရှိတယ်ဒါပေမဲ့သူ့နဲ့ကိုယ်နဲ့လူရာကနေပြီးတော့သူ့နဲ့လည်းကိုယ်မလိုက်နိုင်ကိုယ်နဲ့လည်းသူမလိုက်နိုင်လို့ကောပြီးတော့ကြံရစ်တဲ့အပြုတ်ကြီးတွေလည်းရှိတယ်တဲ့အဲ့တော့တို့တရားနာလာတဲ့အပြုတ်ကြီးတွေတော့အိုင်တို့ကတော့နာမဖိုးပဲပါပါလေ ဟိုဇမပြေရလာတာသူ့စီနီယာမမေ့နဲ့လေအိုင်တော့ကတော့ငါမဖို့ဆိုဇမပြေကလာတာကိလေသာအာယုကာမဂုဏ်ရောရှာလို့အဲ့တော့နည်းနည်းတော့မှားလိုက်ပါရစေနော်။ပါတဲ့ជីမာဝတ်သက်ပေါက်ရေမကောင်းဘူး။အဲဘုန်းကြီးတို့ကလည်းဟဲ့ကောင်ဒီသချင်းကဘာတုံးကွာ။ ကြီးမှဝိသက်ပေါက်ပေါက်ငယ်ငယ်ဝိသက်ပေါက်လည်းမကောင်းပါဘူးကွာဟာအဲ့ဒါပြောတာမဟုတ်ဘူးဘုန်းကြီးကလေအရွယ်လုံးမအိမ်တော်ပြုတော့ဘိုက်ခွဲမွေးရတာပြောတာဆိုဩမလီသူတို့ကလေတီဃာတွေဘာတွေနဲ့လာတာခိုင်းသားကြောင့်ကုသိုလ်ပုံညာပြုရာလင်းလင်းလင်းလင်းဆိုတာမြန်မြန်ဆိုတာနောက်မကြိုက်နောက်ကြရင် ပြိုကြီးဖြစ်တတ်တယ်အမလေးလေးတွေဖြူเสียတော့တရားနာပြီးပါမှလင်းယူရအောင်မဲ့ကိစ္စနေပြီတဲ့ဒါလို့လည်းမအောင်မရပါနဲ့တဲ့သာသူသမိစိုးကိုအေးကြည်သာဒါလောက်မဲတုံးတာကိုတော်ကြီးဘုန်းကြီးတို့ကသခိုင်းတိုင်းစုခရဲ့ရေဥမြို့နဲ့6မိုင်กว่าပင်ချင်းချင်းကြီးရွာကတော်သားကလေးငငယ်ကဆင်းရဲလိုက်တာလေးမြန်ကိုပိုင်မရှိနိုင်ဘူးဟုတ်တယ်လေ အဲတော့ဗျာဘုန်းကြီးတို့ကလည်းတဏ္ဏောင်းစနေမီးတို့ငွေတဲ့တဏီသာတဏ္ဏောင်းဆိုတော့အာမိခင်ကြီးမှာကမ္မသာလေးလှုပ်ရှားတော့အလူအလိခံစားရတော့ဘယ် MPP အဲ့တို့ net တို့ကတ်နိုင်မှာတော့တောလက်တယ်နဲ့မွေးရတောလက်တယ်နဲ့မွေးတော့ဟိုကုတ်ဒီကုတ်အဲ့ဒါနဲ့မျက်နှာကြီးတွေဖူးဖူးရောက်ပြီးတော့ထွက်လိုက်တော့ဘလူးရုပ်ပါ ဆွေမျိုးတွေဟာတို့အတိုင်းဝိုင်းထဲမှာဒီလိုဆိုမပြစ်ဘူးဆိုပြီးတော့ဖြက်ချင်းမဲ့လို့တော့အမေကမိတွင်ထဲကပြောတယ်မတတ်နဲ့မတတ်နဲ့ငါသားဟာငါသားပဲမင်းတို့မချစ်ချင်နေလောကမှာငါသားအလှဆုံးတဲ့ဒီကံဒီကံအမေပြောခဲ့တာအခုမှမှန်သွားတာဗျာဟုတ်ပလားဟုတ်ပါတယ်ဘုန်းကြီးတို့ဒီမြောက်တကွန်ကဘလောက်လှလှရှင်ပြီးတော့သာဘုန်းကြီးအမေကိုပြရင်ဘယ်လိုလှဆုံးလဲ သားသားကြီးအလှဆုံးအမေအဲ့ဒါကိုလေအမေစကားကိုဘုန်းကြီးတို့ငယ်ဆရာကထောက်ပါနဲ့အသာညူချော့သဘောပြူခြင်းတုတ်တဝဝလပ်ပါအသွင်အသာရောညာရောကံရောကြည်လင်သိအောင်ကြီးအန်ချီမကုန်ခင်အခုမှတကားလည်းပဲအမေရိကန်ယူရီးယားဒီယိုကမ္ဘောဒီးယား လာဦးဂျပန်ဒီဘောပြင်းပြီးအင်္ဂါရောက်တော့မရောက်ဘူးပေါ့ဗဇာတဲ့ကလျှောက်ပြအဲ့ဒီလဲရောက်ခဲ့ပြီခုနိုင်ငံတော်ကလည်းအတိမပြုတ်လိုက်ပြီဒါရီဒါရီမဝန်းနဲ့ချိုဟုတ်ကဲကိုကိုမလီမင်းပေါက်စိုးပေါက်ဘုန်းကြီးဗျာမှန်ရလားတိုင်းတော်ပြီဒါကြောင့်ကုသိုလ်ကိုလင်းလင်းမြန်မြန်ပြုနောက်မကြသည်နဲ့ကုသိုလ်ကမိခင်နဲ့တူတယ်မိခင်ကသားသမီးကို အေးတဲ့သာသူသမီးတို့ကိုပြည်ဟုတ်ထုံးတာမရှိဘူးတောင်းဆိုပလုံတို့သာပြည်ဟုတ်ထုံးတာရှိသလိုကုသိုလ်ကအေးမိခင်တပွဲဆိုပြီးတော့ဆောင်းလျှောက်တယ်ဆိုကုသိုလ်ပုံညာပြုကြလင်းလင်းအမိကသာအမိကသာဆောင်းညာတူပင်ဆောင်းညာတူပင်ကိုပြုနိုင်မှကိုပြုနိုင်မှကိုကပိုင်ရှင်ကိုက ခွင့်ကြုံညာကိုအားဆောက်နေပင်အော်ကုသိုလ်များပြုလို့တိုင်းကိုကမေ့ရင်မေ့မယ်ကုသိုလ်ကမမေ့ဘူးတဲ့မှန်ရလားမှန်ပါပါအေးအဲ့တော့ဘုန်းကြီးတို့တရားဓမ္မများကုသိုလ်မလို့ခြင်းဘူးလားလို့ခြင်းပါဗျာလို့ခြင်းတို့ချောင်းနိုင်ငံများပြန်ကြီးဆိုတော့ဟောလိုက်ရင်အင်္ဂလိပ်လို့ဒါတော့မချောင်းရင်ငကုတ်ချ အခုညီလေးအိန္ဒကကျောင်းကပြီးသွားပြီဘုန်းကြီးတို့အခုလိုင်း900ခွဲကမန်ရုပ်ကုရနောက်ကျောပဲဓမ္မရဂိတဖြူမာဒီတိုက်ခွဲကအခုလာမဲ့တစ်ပတ်လောက်ကြာမှအဲ့ဒါပေ80ပေတရားဓမ္မဗိမာန်တော်ကြီးအုတ်မြစ်ချမယ်ဗျာအဲကုသိုလ်လိုချင်ရင်ဟုတ်မလားသိမ့်ပင်မလို့ပြောတာပါအနောက်မို့ရင်ဒီပစ္စည်းတွေကပင်စနာဝေဒနာသာရဏပါဝေနာတဲ့ ယန္တိမျိုး၅ပါးနဲ့ဆက်ဆံနေတယ်ပစ္စည်းတွေကမိမိတို့ဘလောက်ရှားပွေစုဆောင်ထားပေမဲ့ရည်မျောရင်လည်းပါသွားတာပဲမိလောင်ရင်လည်းတရားမဆောင်တဲ့မင်းတွေက အနိုင်ကျင့်ပြီးတော့သိရင်လည်းတကုံးလည်းမြသဘုံလကလူရဲ့ပြန်ပေးကလူယူသွားရင်လည်းပြီးတော့ယန္တိမျိုး၅ပါးထဲမှာနောက်ဆုံးကဘာတော့ဟမ် မချစ်မနစ်သက်တော့သူမကုန်မှာပေါ့ကံယောက်ျားတွေကကိုမရမှာတပါအခြားလူမချစ်တော့တခြားလူတွေရန်သူလားကံမိန်းမတွေကလည်းကိုလင်ကိုချစ်လို့ယူထားတာကြံတဲ့လူတွေရန်သူလားချူးချရတော့လူရန်သူတွေပါသွားပလားအဲ့ဒီလိုမလုံးနဲ့လေအမွေကံသားဆိုသမီးဆိုပါတယ်တော့အေးအဲ့ဒါပဲအဲ့တော့အမွေကသားဆိုသမီးဆိုဆိုတာကလည်းကြားဘူးပါလေဗါတဲ့ကျွံယုံတော့ တစ်ဖက်ဖက်ကန်းတဲ့သာသမီရုပ်ရဲ့ကိုင်းဓကမာကြီးတွေမြန်မြန်ချိုးသာသမီတွေရုပ်ကြီးစုံလုံးကန်းလိုက်မယ်နော်ဟုတ်လားအဲ့တော့စုံလုံးမကန်းရအောင်ဆိုပြီးတော့လူလိုက်မှန်ရလားကုသိုလ်ပုံညာကုသိုလ်ပုံညာပြုကြလင်းလင်းပြုကြလင်းလင်းအမိဂတာအမိဂတာရှောင်းညာသူပင်ရှောင်းညာသူပင် ဆောင်များသူသည်ကိုပြုနိုင်မှကိုပြုနိုင်မှကိုခါပိုင်ရှင်ကိုခါပိုင်ရှင်ခွင့်ကြုံညာခွင့်ကြုံညာကိုအားဆောင်မည်ပင်ကိုအားဆောင်မည်ပင်အဲအဲ့ဒါအချုပ်ကုသိုလ်ပြုမဲ့နေရာမှာနှုတ်နေနေကြတယ်နောက်ဆွဲနေကြတယ်မဆွဲနဲ့အေးစောစောစိတ်အားနဲ့ပြုလိုက်ရင်အကျိုးပေးထက်သန်တယ်မှန်ရလားမှန်ပါပါ နောက်ကြမှာဆိုတော့နည်းနည်းနည်းနည်းပြော့ပြီးမဖြစ်လို့လူရတာဟောစတိုရီပုံမြင်လေးတစ်ခုပြောပြရှေးတုန်းကရန်ကုန်မြို့ထဲမှာရင်းနှစ်ရင်းနှစ်တော့ကြောင့်အလားအနဲ့လေးဆိုပြီးအမလေးရွှေတော်ဘုရားကဲတော်မူပါဘုရားရွှေတဆိုင်လူပါမယ်ဘုရားကဲတော်မူပါဘုရားအဲ့ဒါနဲ့လူကလွတ်ငါကူးကရက်ခါနဲ့ခြေတော်လဲထောက်မိရတဆိုင်များပါတယ်တဝက်နဲ့ကျင်တတ်တော်မူပါဘုရားကိုသွားရေးစစ်နေတာ အဲ့ဒီကနေကားမော်လည်းတက်သွားတယ်တရွတ်မှလူတော့ဘူးဗျာဒါကြောင့်ကုသိုလ်တရားနောက်ဆွဲရင်ပြော့ပြီးတော့တဖြည်းဖြည်းနဲသွားတတ်တယ်တဲ့မှန်ရလားဒါဖြူစရာတော့အကြောင်းတော့ဘယ်လောက်လို့တော်ကြကြမှာတရားဝတ်ပြီးမှကြော့သွားတယ်မှာတရွတ်မှတော့ပါမှာမဟုတ်တော့ဘူးဟုတ်ပလား အဲဒါကြောင့်တရားနာတဲ့ကုသိုလ်တရားအထုတ်တဲ့ကုသိုလ်သီလဆောက်တည်တဲ့ကုသိုလ်ဘယ်ကုသိုလ်ဖြစ်ဖြစ်ကုသိုလ်များစိတ်ထဲပြုခြင်းချက်ချင်းဖြစ်အောင်ပြုလိုက်ပါတဲ့ဘူဖြားပြထူးထူးခြားခြားနဲ့ဆိုပြီးတော့အကျိုးပေးပါလိမ့်မယ်သဘောပေါက်ပါလားကိုင်းကြီးအခုဖားကလေးဒုတ်ထောက်ရင်မတ္တာဒုတ်တောင်ခါရရင်နဲ့တရားနာလို့သိတဲ့အခါပဲရောက် ဒါဝရိဏနတ်ပြည်မှာတိန်သယောတနိကေတဲ့ယုဒနာ30ကနကဝိမာနေရွှေပြိမှာအဲ့တော့တိယုဒနာကိုအ ਨੇ ဆုံးအင်္ဂလန်ဒရှင်နာရီကြီးနဲ့တွဲရင်10မိုင်ရှိတယ်10သုံးလीမိုင်ပေါင်း140ဗျာသူ့ရဲ့အဆောက်အဦကြီးကတကယ်ရွှေသားအတိနဲ့ပြီးနေတာအာဥယင်းတို့ရေကားတို့ပရိသပင်းတို့အေးအဆုံးအဆုံးသောပြီးတော့ပြည့်စုံနေတော့ဘွားကနဲ့ အေးအိတ်တော်ယောက်ျားနိုးတော်လားသို့တဲ့နတ်ပြည်ရောက်တာနတ်သားနတ်သမီးများအကြောင်းနှမျိုးနဲ့ရှင်ရင်တယ်တစ်ငါဘယ်ကလားလူပြည်ဖာဘဝကလားနှစ်ဘယ်ကုသိုလ်ကြောင့်ဤချမ်းသာရကာကြည့်တာမပြောတော့ဘူးအဲ့ဒီအချိန်တုန်းကဖားကလေးမှာစာရေးပြလို့ရောရေးတတ်မဖတ်တတ်မလား အရေးခိုင်းတော့ကောအဆိုခိုင်းတော့ရောခေါဏကဘုရားရဲ့အတန်တော်ကိုအင်္ဂါ၈ပါးตาရာကျူးရင်ထုတင်ဝေဖြာအဲ့ဒီအတန်တက်ကလေးကိုအာယုံယူပြီးတော့နာကြားလိုက်တာတရားဓမ္မယံနှစ်သာရကြောင့်ဟော သူအတိနတ်ရွာနာသားလေးသွားဖြစ်ပါတတ်တယ်မှန်ရလားပြိတ္တကြီးအေးအဲ့ဒါကြောင့်တရားကိုဘယ်ဟာဖြစ်ဖြစ်နာကြ အခုများသောအားဖြင့်ဒီနေရာမှာဖြစ်ပေါ်နေရတာဟာအလူငွေကောက်ခံရင်ထက်လိုက်တယ်1900မနှမြောတရားလာပါဆိုတော့အင်းအရင်လည်းလာတာပေါ့လေတကယ်ကြတော့လည်းမလာတော့ဘူးဟုတ်ပလားတရားနာလိုက်ရခြင်းဟာဘယ်အထိထူးခြားတယ်တချို့ကတော့လေအဝိယသာဓုခေါ်လဲဖြစ်ပါတယ်အဝိယသာဓုခေါ်တာမျက်ွယ်မှန်ရလားတရားနာရင်သာဓုခါရတာမျက်မှောက်ကြောပြမယ် တခြင်းကရှင်အရိဋ္ဌရှင်ရဟုလာ အလောင်းတော့တကြွယ်တွေတထေးတွေဖြစ်ကြအဲ့တော့တဦးတယောက်ကြီးဆိုပြီးတော့ယတိတပါးတပါးကြီးတကားလည်းပြုံးမွေးကျွစုကြသူတို့ကိုးကွယ်ခံတဲ့ယတိတွေကလည်းဇံပရင်ရလို့တပါးကဟိုးတောင်နေတာနတ်ပြည်နတ်တို့ရဲ့ဥယျာဉ်မှာသွားပြီးတော့နေတယ်တပါးကတော့ဟိုးနဂါပြည်မှာနဂါတို့ရဲ့ဥယျာဉ်နဲ့သွားပြီးတော့နေတယ် အဲဆွန်စားခြင်းဆွန်စားလားဆွန်စားပြီးတော့ဆုပေးကြတယ်ဘုရားကတရားပြေးသွားနေတဲ့ယသေးကဟဲ့မင်းတရားဆုတောင်းกว่าတရားဆုဆိုတာအင်မတန်ချစ်ချေခမ်းနားတဲ့ဟဲ့ငကားပြေးသွားတဲ့ယသေးကလည်းမင်းငကားဆုတောင်းกว่าငကားကြီးကအင်မတန်မှစီးတဲ့ဥဒ္ဓါတွေပြည့်စုံတယ်အဲ့ဒါနဲ့ဆိုပြီးတော့အဲရှင်ဥပါရိသအာ ခုနပြောတာတော့မေ့သွားပါရှင်ရတ္ထပါဠအလောင်းကတရားမင်းကြီးဖြစ်သွားရှင်ရာဟုလအလောင်းကြတော့နဂါမင်းကြီးဖြစ်သွားအဲ့ဒီမှာတရားမင်းကကြည့်တယ်ဟာငါတငယ်ကြီးပဲများရောက်နေပါလေဟိုးနဂါဆိုတာကအဟိတရိစ္ဆာဟုတ်လားငရဲတရိစ္ဆာပြိတ္တာသူတွေကဟောအပယ်လေးပုံနဲ့ရောက်သွားဒါနကပို့တာမဟုတ်ဘူးဆူထောင်းမှားတာဘာမှားတာလဲအေးအဲ့ဒါလေးတွေလည်းရှိတတ်တယ်နော်ယခုက ကိုင်းရှိပြီလေဗျာအဲ့ဒါနဲ့တရားမင်းကငကားမင်းကြီးသွားပြီးဟာငါတကယ်ရင်မင်းမှားသွားပြီကွာအဲ့တော့နောက်ထပ်ကုသိုလ်ပြုပြီးတော့တရားမင်းသွားရှုဖို့တောင်းပါဒါနဲ့အဲ့ဒါရှင်ရဟုလာလောပရဝိန္ဒရငကားမင်းကတရားမင်းစုတောင်းဖို့ဆိုပြီးတော့ဘုရားမှုရှိတန်ကအိမ်ကိုပြင့်ဖိတ်လိုက်အဲအဲ့လိုဟိုငကားပြပြင့်ဖိတ်လိုက်တော့တကားတဲ့ခြေချင်းဝါလဲဘုရားနဲ့တကားတဲ့တန်ဃာတွေအကုန်လုံးထိုင်ပြီးတော့မှ အဲ့ဒီမှာနောက်ဆုံး9နှစ်သားလေးနဲ့ဘုရားနဲ့ကချွတ်ချွတ်တူးနေဒီတော့မှရှင်ရဟုလာအလောင်းကဟာရှင်မရတို့အဲ့ဒီဟိုအကြီးဆုံးဘုရားနဲ့အငယ်ဆုံးကိုရင်လေးကရှုပ်ချင်းတူးတာဗျာဘာတော်တယ်လဲတကားတော့အဲ့ဒါသားဖပဲဟာဟုတ်ပြီငါဘုရားသားရှုပ်တောင်းမယ်ဆိုပြီးတော့အဲ့ဒီကရှုပ်တောင်းလို့ရာဟုလာအနေအဖြင့်ဘုရားဂေါရမရဲ့ဘုရားသားတော်ဖြစ်ခဲ့ရပါ ဘာကိုဆိုလိုတာလဲဆိုတော့အဝေးကသာဓုခေါ်လဲရပါတယ်ဆိုပေမဲ့မျက်မှောက်နဲ့တော့မတူဘူးရှင်ရဟုလာလောင်ပရဝိန္ဒရနဂါမင်းသည်အေးငကောကတော့တရားဆုတောင်းဖို့ဆိုပြီးတော့စိတ်ကူးနဲ့ပင့်လိုက်တာဒါပေမဲ့မြင်ခွင့်ကြတော့ဖယားနဲ့ဖယားသားတော်လေးတွေ့တဲ့အခါမှာကြည်သူပါဆုတောင်းလိုက်ကွာတယ်ပြိတ္တာမျက်မှောက်မျက်ွယ်ကွာတယ်နော်အဲ့ဒါဒီခေတ်ကလူတွေကတရားကိုသိအလေးမပေးကြတော့ဘူးရှိပွားရေးလူမှုရေးအိမ်တော်ရေး ပျော်ရေးရွှင်ရေးလောက်သာဦးစားပေးနေရတာကိုအထုသတိထားပါ။ပါရင်နာရင်ဖြစ်ဖြစ်ပွဲကြီးပွဲလေးဖြစ်ဖြစ်တရားကို နာပါ။မိမိကတရားတစ်ခွက်မသိနိုင်ဘူးမမှတ်မိနိုင်ဘူး။အဲ့တော့သံဃာတော်များက ကြည်ညက်အောင်ကြည်ပြီးတော့ဒကာတော်မများနားဝင်အောင်ဟောရတဲ့အခါသဘောပေါက်သွားလို့တလုံးသိမဲ့ဆိုရင်နိဗ္ဗာန်တန်သုံးလို့အကုန်တော့ဘူးသေးတာ။မှန်ပါရဲ့လား။အဲ့ဒါကြောင့်တရားကိုကြိုးစားပြီးတော့နား တာရင်နာရင်လည်းဖြစ်အောင်နာအစားမစားရင်နေတရားနာခြင်းတော့သွားကိုနာလိုက်ပါပြိတ္တကြီးလူဘဝအစစ်မြင့်တဲ့ကုသိုလ်နဲ့လူဖြစ်ပြီးတော့ကုသိုလ်အတွက်အချိန်မပေးနိုင်ဘူးဆိုရင်ဘုံညာဘိခဝေမာပါရိဋ္ဌဘိကဝေจิตတတ္တိจิตမိတို့တုံမင်းသင်တို့သည်ဘုံညာတာနာတိလာပါဝနာပေါင်းစုမြတ်ကောင်းမှုကိုမာပါရိဋ္ဌမကြောက်ကြကုန်နဲ့ ကုသိုလ်ကိုကြောက်ရမှလားမကြောက်ရဘူးလားမကြောက်ပါဘူးဟောဒီကိကကုသိုလ်ကိုကြောက်ရွံ့နေကြတယ်ကုသိုလ်ကိုဘာဖြစ်လဲကြောက်ပါအိမ်ကကိုသားသမီးလေးတွေထမင်းအဝကျွေးပြီးတော့မှကြောက်လွတ်လို့မုံဘိုးထက်မပေးလိုက်ဘူးလားပေးလိုက်တယ်နော်အိမ်ကလည်းအဝကျွေးသေးတယ်ကြောက်အတွက်လည်းမုံဘိုးထက်ပေးတယ်ဘုန်းကြီးသီလကျင်ဆုံးကတဲ့အခါအပြန်စာအိတ်ကလေးတွေပါရလားဟဲ့နဲ့ဟဲ့နဲ့တော့ စွန့်တာကျွေးလိုက်တာအပြန်စာရေးမှာအော်ကိုရော်ဒီဖြော်ရီဖုံးမမလားချိုးချင်းလားကျန်တကာလားကွန်ရလားကြိုက်တာဖုံးပေးဖို့ဆိုပြီးတော့စာအိမ်ပါဘူးအဲ့တော့ရန်ကုန်ကကိုရော်ဒီကပြောတယ်ဘုန်းကြီးတို့ကတော့ဖြူရပါဟုတ်ပါလားစွန်ကြီးကွန်ကြီးမြန်စာအိမ်မပါရင်ပရိရုပ်လို့ကိုမဖြောင်းဘူးကွာတဲ့အဲအဲ့ဒါပဲတို့ပြိဿကိုသားသမီးကြတော့အိမ်ကလည်းအဝကျွေးမုံဘိုးကလည်းထက်ပေးလိုက်သေးတယ်ဘုန်းကြီးရဟန်းကြီးကအိမ်ကကျွေးရုံကျွေးပြီးအပြန်စာအိမ်မပါရင် ကိုတော်လေးတွေစာဖတ်လို့စာအမ်းလို့စာကြည့်လို့ဟုတ်ပလားအေးအဲ့ဒါဘယ်ပြောမှလဲတရားဟောတရားနာလို့ပြောအောင်မလားအဲ့နောက်စာကြီးလေးတွေပါပဲချင်းနော်ပါပါတယ်ဖေဒါပေမဲ့အခွန်ကြီးရဲ့သွားမထဲအခွန်ကြီးရဲ့ထဲဖြစ်ရဖြစ်ရပေါ်တယ်တခုလားနဲ့တလင်ကမုတ်ဆိုးမနဲ့အပြူကြီးဖြစ်တတ်တယ်ဗျာအဲ့ဒါခေါင်းကလိုင်းရင်ကြီးချက်ပဲလိုင်းရင်ကြီးတော့မှ great လိုင်းရင်ကြီးပါပါလေ အဲ့ဒီလက်ရင်ကြီးဆိုတာထောင်တာပြောတာအမလီခဲနော်ကွန်ပျူတာခေတ်ကြီးတဲ့ကြိုက်တော်ပြီဗျအဲ့ဒါကြောင့်ဘုန်းကြီးတို့တရားတော်မှာများကုသိုလ်ကိုကြိုးစားပြုကြတရားကိုကြိုးစားနာကြအဝိကသာဓုခေါ်တာနဲ့မျက်မှောက်သာဓုခေါ်တာတူသလားမတူပါဘူးမတူဘူးအတိကပေါ့ပေါ့ဆန်းဆန်းကုသိုလ်တရားကြတော့ပြီးတယ်လွယ်လှုပ်လို့နေကြတာရှင်းပြီနော် ကုသိုလ်ပုံညပြုရာလင်းလင်းအမိကသာဆောင်ညာတူပင်ကိုပြုနိုင်မှာကိုခါပိုင်ရှင်ခွင့်ကြုံများကိုအားဆောင်သည်ပင်အေးကုသိုလ်တရားကအခွင့်ကြုံတဲ့အခါကိုယ်ကိုစောင့်စောင့်မုံလေးတစ်ခုပြောပြ ဟိုးရှေ့တော့ကမြို့သားတယောက်ဘုရားကိုမြတ်လေးပါးနေနဲ့လူပြီးတော့အလုံးဓာတုတဏိတရားမင်းရေမေတဏိပြည့်ရှင်မင်းငရဲတဏိယမမင်းစသည်အမျှဝေလိုက်ဒါပေမဲ့ဈာကလလက်တလောအကုသိုလ်အဖြတ်သောသွားတော့ငရဲရောက်ငရဲရောက်သွားတော့ယမမင်းကြီးကမေရှိစစ်တယ်ဆိုတာကြားဘူးလားအေးမောင်လူသားလူပြည်များဘယ်ကုသိုလ်များပြုခဲ့တဲ့အဲ့ဒါလိုမေးပြီးတဲ့မေးလိုက်တဲ့အခါကျတော့ ကျွန်တော်မှာဗျာတရားနာအိတ်ခံငတ်ခါပြန်လေတယ်ပြီးတော့သူကပြောလိုက်တယ်မိမတွေကကျွန်တော်ထက်သာအတင်းပြောတာတောင်ပူသေးတယ်အဲတို့တက္ကမကြီးလည်းသတိထားနော်စကပုံနဲ့တောင်ယမမင်းကြီးတောင်ရောက်နေပြီအေးအဲ့တော့မင်းဘယ်ကုသိုလ်ပြုခဲ့သလဲတဲ့အဝိဇ္ဇာဖုံးလွှမ်းတဲ့အတွက်ဒါကြောင့်ရှင်းသားလို့မရဖြစ်တယ် အဲဒီကြတော့မှယမမင်းကြီးကဇဝဲဘောရှိတဲ့ဒိုင်ယာရီသောက်ကြီးလာမိဖတ်ဖို့ဟောဟောဒီမှာမြင်လားမြင်လားမြင်လားမင်းဘုရားကိုမြန်လေးပါးနေနဲ့လူပြီးတော့ငရဲသနည်းယမမင်းကြီးအားလည်းအမြဝေပါဤဆိုတော့ငါသာဓုခေါ်မှတန်းတယ်လားဟာဟုတ်ပါရဲ့ဗျာလို့ကိုယ့်ကုသိုလ်တရိယာကြာရလို့တဲတဲ့ငရဲကလွမြောက်ခဲ့ပါသည်ကုသိုလ်ပုံညာကုသိုလ်ပုံညာ အမိကသာဆောင်များသူပင်ကိုပြုနိုင်မှကိုကပိုင်ရှင်ခွင့်ပြုံများကိုအားဆောင်ဤပင်ဘုန်းကြီးတို့ကတော့ကာယမင်းသားပဲအမေရတဲ့ငယ်တဲ့သေးသားဖေရလည်းခုနပြောတယ်ဟုတ်ပလားငွေလေး၅ကျပ်အင်ကြီးကိုပြက်က၃နဲ့အစွန်းနှကမ်းများက၃နဲ့ ကျွက်ကြိုက်ထားတဲ့ဖောက်ထုတ်တလုံးဟိုတာယာပနာကတယံဒါနဲ့ဒီရှင်းစီရောက်အမေဖေငွေတပြားသားမှမရပြန်မကျင်တယ်လို့ပြောတာမဟုတ်ဘူးမရခဲ့တာလို့ပြောဟုတ်ပလားဒါပေမဲ့ဘုန်းကြီးတို့ကလူတော်သိမ်းပေါင်း150နှစ်သိန်းကျော်သွားပြီ။ဟောဒီဆောက်ကြီးဘုန်းကြီးတို့ကနှစ်သိန်းပါသွားပြီ။မြန်ရတော့မှမောင်တွန်လေးကိုပြန်ချီတောင်းအောင်။အဲ့ဒါပြီးတော့သူကလစ်သွားပြီ လစ်သွားသလားမျက်နှာကြည့်ရဟင်းပတ်ပါသလားတော့မသိဘူးဗျာဟုတ်ပါလားကိုင်းတော်ပြီတဲ့အဲ့တော့ကုသိုလ်ကိုမကြောက်နဲ့အခုဖားကလေးတရားနာရင်ပဲရောက်သွားတယ်တောင်းရင်နာနတ်ပြည်ရောက်သွားတော့ဗိမာန်ကြီးကဘယ်နှမိုင်မိုင်မောက်140အားလို့ရွှေသားအတိပရိသဟိအေးနေတပေါင်းမထိုးဘူးဗျာကုသိုလ်များဖန်ပြီးလိုက်တဲ့အခါအံ့ဩစရာမယုံချင်နိုင်ကြရပဲ အဲအဲ့ဒါပဲမဲ့သူကနတ်ပြည်ရောက်တာအကြောင်းမနှမျိုးနဲ့ဆင်းရင်နဲ့တိငါပဲကလားလူပြည်ဘာဘဝကလားဘယ်ကုသိုလ်ကြောင့်ယူချမ်းသာရအေးတရားနာရတဲ့ကုသိုလ်ကြောင့်ရဟာကုသိုလ်ဆိုတာတင်အားပြုတိုက်ပါလားအကုတိုက်ပါလားငါမှမပြောတော့ပဲအနည်းငယ်ဖြစ်တော့တရားနာရတာသူနားလည်းမလဲဘူးဆိုလည်းမဆိုတာဘူးရေးလည်းမရေးတတ်ဘူးတွေ့ ဒါပေမဲ့လို့ကကြီးကျယ်ခမ်းနားသောဘုံနာပိမှန်ရှိတဲ့ခြာယံနေရပြီတကိုလို့သူ့ရဲ့စီစိန်နဲ့ပဲအကျအဝန်းဘလောက်ရှိတဲ့ဆိုတာမကြည့်နိုင်သေးဘူးပြိတ္တာလူပြည်မှာသူဖားဘဝကနာခဲ့တဲ့မပြီးဆုံးသေးသောကကရာရေအိုင်အနိသောနာတာအဖြစ်နဲ့ပြန်လင်းပြီးတော့တရားနာတယ်။ဘာလို့လဲ?တရားနာပါ အေးတရားနာတယ်ဆိုတာကမြတ်စွာဘုရားတို့မြည်သည်ဒါနာကထာသီလကထာသကကထာမကကထာကာမနာအာရိနဝကထာဩကာရသံဃိလေသကထာနိခမေအာနိသံသကထာသတုသစ္စာကထာတဲ့ဟောဒီလိုတပြေးပြေးနေရကမြင့်မြင့်မြင့်မြင့်ပြီးတော့ကျင့်စရာတွေဟောတော့ နောက်ဆုံးသတုသစ္စာကထာဘာကထာလဲသစ္စာ၄ပါးပေါ့သတုက၄သစ္စာက သစ္စာကထာကဇကသစ္စာ၄ပါးတရားပေါ့ဘာတရားတို့သို့ဒုက္ခသစ္စာဒုက္ခသစ္စာရှင်ရရမနဲ့တရားရှင်ရရမနဲ့တရားအေဒုက္ခသစ္စာဘုခအလကသစ္စာမင်္ဂနာ အေးဒုက္ခသစ္စာဆိုတာဆင်းရဲတာမှနဲ့တရားတဲ့ဆိုသမုဒယသစ္စာသမုဒယသစ္စာဆင်းရဲကြောင်းမှနဲ့တရားဆင်းရဲကြောင်းမှနဲ့တရားသံဒုက္ခနဲ့ရှင်တွဲမကွမကွဥဖြစ်ခြင်းအရာအကြောင်းသစ္စာမှန်ကနာအဲ့ဒါသမုဒယသစ္စာတဲ့သမုဒယသစ္စာသမုဒယသစ္စာဆင်းရဲကြောင်းမှနဲ့တရားဆင်းရဲကြောင်းမှနဲ့တရားနိရောဓသစ္စာနိရောဓသစ္စာ ရှင်ရဲ့ချုပ်ရမှန်တဲ့တရားရှင်ရဲ့ချုပ်ရမှန်တဲ့တရားအေးနိကမရှိဘူးရောဓကခန္ဓာဖြစ်ခြင်းသစ္စာကမင်္ဂနာအဲ့တော့ခန္ဓာမရှိတဲ့ဟာនិရောဓသစ္စာ ဒါဖြင့်ခန္ဓာရှိတော့ဒုက္ခသစ္စာ ခန္ဓာရှိတော့ဒုက္ခသစ္စာအဲကြောင့်ဒုက္ခသစ္စာချင်းရတာမနတရားအမှုရိယသစ္စာချင်းရကြောင့်မနတရားနိရောဓသစ္စာချင်းရချုပ်ရမနတရားဆိုမဂ္ဂသစ္စာမဂ္ဂသစ္စာချင်းရချုပ်ကြောင့်လမ်းရှင်ကောင်းမနဲ့တရားပါဠိပါလေဒါခေါင်းစည်းမာတိကပဲရှိတယ်အလုံးမပါသေးဘူး အဲ့တော့အလုတ်ကဘာလဲအလုတ်ပေးတရားကဒုက္ခသစ္စာပရိဇာနန္တောဒုက္ခသစ္စာသေဓမ္မနဲ့တရားကိုပရိပိုင်ပိုင်ခြားခြားကွဲကွဲပြားပြားဇာနန္တသိအောင်လုပ်ပါဆိုလိုက်ရှင်ရတာသိအောင်လုပ်အဲ့ဒါလုပ်ပြီးတရားဟုတ်ပြီနော်အေးနောက်သမုဒိယသစ္စာပသဟန္တောသမုဒိယသစ္စာ ဆင်းရဲကြောင့်မှနဲ့တဏှာလောဘတရားကိုပဇာန္ဒပယ်လိုက်ပါတဲ့ဟောသို့ဆင်းရဲကြောင့်တရားကိုဆင်းရဲကြောင့်တရားကိုပယ်လိုက်ပါပယ်လိုက်ပါနောက်တကူနိရောဓသစ္စာသစ္စိကရောတော်ချုပ်လိုက်ဆင်းရဲချုပ်ရ နိဗ္ဗာန်ကိုမျက်မှောက်ပြုပါအေးမျက်မှောက်ပြုပါဆိုတာကိုသွားရပဲမျက်နှာလက်ပြီးသွားတယ်လို့ကိုပြုတဲ့ကုသိုလ်ဟာနိဗ္ဗာန်ကိုသာဥတ္တမ်းပြီးတော့မျက်နှာလက်နေပါစေတဲ့နောက်ဆုံးအန္တမသောပါဏာမုတ်တိအမတ္တဒါနာပိသိရတဆုံးအလှပင်ဖြစ်ပါစေနိဗ္ဗာန်ကိုဆုတောင်းပါဟုတ်ပါလားအေးအဲ့ဒါအလုတ်တရားပဲတို့ မေဃသစ္စာမေဃသစ္စာဘာဝယံတော့မေဃရှိပါမေဃရှိပါအကျဉ်းငိမ့်ပွားများပါအကျဉ်းပွားများပါအဲ့ဒါအလုပ်ပေးတရားပဲခေါဏကဆင်းရဲတာမှန်တဲ့တရားဒါကောင်းကြီးမာတိဆင်းရဲချုပ်အမှန်နဲ့ဆင်းရဲကြောင့်မှန်တဲ့တရားဆင်းရဲချုပ်အမှန်နဲ့တရားဆင်းရဲချုပ်ကြောင့်လမ်းကျင်ကောင်းမှန်တဲ့တရားဆိုတာကောင်းကျင်မာတိအခုကဆင်းရဲတာသိအောင်လုပ်တာလုပ်ပေးတယ်ဆင်းရဲကြောင့်တရားကိုပယ်ပါ ရှင်ရဲ့ငြိမ်းရာကိုမျက်နာပြုဆုတောင်းရှင်ရဲ့ငြိမ်းရောက်မဂ္ဂင်၈ပါးကိုအကျင့်ငြိမ်းပွားပါအဲ့ဒါအလုပ်ပေးတရားဒါဖြင့်နမတေဒုက္ခသစ္စာပရိသနာတော့ရှင်ရဲ့တာသိအောင်လို့ဆိုတော့ရှင်ရဲ့ဘယ်ကလာမှန်ပါတော်သေးဖြူဆရာတော်ကြီးကလာတယ်လို့မပြောဘူးရှင်ရဲ့ဘက်ကလာဟုတ်တယ်ဗျာအဲ့ဒါကြောင့်ခန္ဓာကြီးရလာတော့ဘလောက်ပဲငွေကြီးချမ်းသာချမ်းသာအချမ်းရနေသာသမီကြီးဘလောက်ပဲပေါ်ပေါ် အေးရာသူစီစဉ်ကုန်နေအနာတပညာယုတ်ရည်ယူပကဘလောက်ပွားပြီမဲ့လို့ဒီခန္ဓာရလာရင်ဆောင်းနှွေမို့တကုကစုံနေုံဆက်နလမနဲ့နေညဟုတ်ပလားခန္ဓာရလာတော့ကကြည့်ဩနေ့စဉ်မျက်နာပေးရအဲ့ဒါပျော်လို့သိတာလားမဖြစ်လို့မဖြစ်လို့လောက်ရရင်ရှင်ရလားချမ်းသာအဲအဲ့ဒါရှင်ရဒီခန္ဓာကိုယ်တရားကိုလုပ်ပြရနောက်မလူတော့တုံးမကတော့မျက်စိတွေတက်လည်နေဟုတ်လားအဲ့ဒါပဲ နောက်တစ်ခုခေါင်းရောမဖိရလားပျော်လို့လောက်ထားတာမဖြစ်လို့လောက်ရမဖြစ်လို့လောက်ပါသတိထားနော်အများတို့အပျော်လွန်လို့အခုပဲဆိုလားယူဇနာ ပလာဇာဆိုလားဟိုဘာဆိုလားအလှပြင်တဲ့နေရာလေတခါတည်းသပင်ကောက်ဖို့ဆိုပြီးတော့သပင်တွေတခါတည်းဆေးတွေပိုင်းနဲ့လို့ပလတ်စတစ်တွေပိုင်းလို့တခါတည်းမြောက်ကျိုးတွေပိုင်းနဲ့စီးပြီးတော့ခေါင်းအုပ်ထားတယ်အဲ့ဒီအလှပြင်ပေးတဲ့လူကဟိုမှာသွားဟင်းချက်နေတော့သူ့ရဲ့နာယီအတိုင်းတည်းကျတော့သေပါရောလား6ရောက်တပြိုင်နက် ဟုတ်ပလားတချို့ကြတော့လည်းပဲသမင်းစိုးစေးဆိုလားအဲ့ဒီဆေးကိုတဲ့သူတို့ကတားမြစ်ထားတယ်ဒါပေမဲ့တို့မြန်မာဆိုတာအချောင်ရအလားကဈေးနေတာနဲ့ဆိုပြီးတော့အဲ့ဒီခုဖွင့်လိုက်တဲ့အခါကာလဟောစိတ်သိမ်းပြီး6ရက်လုံးသေးတယ်လို့ပြောတယ်ဘာဖြစ်ဖြစ်နောက်ဆုံးသေးတာပဲကြည့်တော့ဘဝခန္ဓာမှာဒုပရိဒပြုပြင်နေရတဲ့အတွက်တည်းရဆင်းရဲတွေတွေ့ရတာမှန်ရလားမှန်ပါပါဒါကြောင့်သမင်းထုံရတာမဖြစ်လို့ သမင်းဖီးကောက်တော့ရတာမဖြစ်လို့ဩစားလဲရတာမဖြစ်လို့လဲရတာမှန်ရလားမှန်ပါပါကကြည်လားပြင်မဲ့ကတော့လှလှပပအယောင်တွေးလေးနဲ့ချုပ်ရိုးသားလေးကပါပါလေးအတွင်းကြတော့မလှမပအယောင်ရမရှိပဲနဲ့ချုပ်ရိုးလေးကြမ်းထားတယ်ကို့အတွက်ဘာဟုတ်သူများအတွက်ဝုတ်ပေးနေရဒါကိုပဲတို့လူတွေဟာဟိုအတဲဟိုဒီအတဲဟိုနဲ့ဘာမှလည်းမသိဘူး ဟုတ်ပလားမှန်ပါပါအေးဘာသာကြားလူမျိုးကြားတွေကတို့ရဲ့ယဉ်ကျေးမှုနဲ့ဘာသာရေးပျောက်ကွယ်သွားအောင်ဆိုပြီးတော့လှုပ်ထားတယ်အတူယူဖို့နေကြပြောခဲ့ပြီးပြီဖောင်းကဝင်လိုက်တော့ကျွတ်ဆိုပြီးတော့ခြေတော့ခြေရောက်မပြေမအင်ကြီးဘာအင်ကြီးမပြေမအင်ကြီးအထက်နဲ့အောက်ကတစ်ဆက်တည်းဒါကြက်ကြက်တည်းထိုင်လို့မဖြစ်ထလို့မဖြစ် ကိုကတိတ်တခုလေးစိတ်ကူးကြည့်တယ်။ဩငါညီမလေးအပေါ့သွားတော့ဘယ်လိုများသွားကြပါလိမ့်မလဲ။ထိုင်ရခဲ့ထိုင်ရခဲ့ကြီး။ကာလာသားတွေကမကြနုံနာပြောတယ်လွယ်ပါတယ်လေးတဲ့ပေါင်ရင်းကပန်းချလိုက်တာပါပဲ။ကိုမျိုးရိုးဘာသာနဲ့မလိုက်ဖက်တာတွေသတိထား။ကျိန်ဒီယိုတောင်ပေါ်မှာဘုရားဘုမျိုးသမီးများဘာမှလဲတို့ဘာမှလဲရှစ်ဆက်ကရှေ့ပြဲနဲ့နောက်ကွဲမဝတ်ရလို့လို့အဲ့ဒီပေါ်မှာလူပေါင်း20လောက်တွေ့တယ် စဉ်းစားကြည့်တယ်နောက်ကွဲကြီးတွေဝတ်ပြီးမယ်ဘုရားဝတ်ချနေလို့ခွေးရနေလာရိုက်လို့ပြီးပြီဘလို့ရာကြည့်ကြည့်နေလိုက်မယ်လို့တော့ကိုယ်မျိုးကိုယ်ဘာသာနဲ့လိုက်ဖက်တာလေးတွေလည်းလုတ်ကြအောင်အဲဒုက္ခကိုဒုက္ခလို့ပြောင်းပြန်ထင်းနေရတယ်ဟုတ်ပလားအမှန်ကတော့အဆက်လုံးရင်ကျမ်းမာရေးပြည့်စုံရင်ဝတ်ရမှာအဲ့ဒီမှာဆွဲလန်းနေကြည့်တရုတ်တွေကအနဲ့ဆိုတာအမင်္ဂလာတဲ့။နာကြီးကြမှာတို့ကဟုတ် ကိုက်ရှားနေဝတွေကြတော့အနဲ့တွေဟုတ်တာဘယ်လိုလုပ်သူတို့လည်းလူပဲအဲ့တော့တယုံမျိုးသားတွေကလည်းသူတို့အစွဲကခွာကြတယ်ဒီအဝတ်နဲ့ဝဲရင်အမင်္ဂလာမရှိဘူးတဲ့ဗျဟောတယောက်တယောက်ကတ်ကြီးမပေးရဘူးတဲ့အချစ်ပြေတတ်တယ်ဟောဘာဒီမန်းကိုမသိဘူးအဲ့လိုဆိုဘုန်းကြီးတွေဘယ်လိုလုပ်ဘယ်လိုကတ်မြက်ခုံးမွေးကြိုက်တော့မလို့ကတ်ကြီးမှလူမဲ့လူမရှိရင်လေဟုတ်တယ်ဘုန်းကြီးတို့မြက်ခုံးမွေးဆိုမကြမကြကြိုက်ကြိုက်ပေးနေရမကြိုက်ဒီကြားထဲဝင်မျက်မှန်နဲ့ဝင်နေ ဟုတ်ပလားအဲ့ဒါပဲအစွဲလန်းနေတာတော်တော်ကိုခွာကြတဲ့ဒုပရိသရေကိုက်တော်ပြီဒါကြောင့်ဘဝခန္ဓာရနေတော့ခါနေစီရေချိုးရကောင်းပြရသပင်ထုံးရဝစားလဲရဒီချင်းငယ်ဆွံ့ရပညာစွမ်းပြောက်ရွှေ့ပြုပြရအိုရနာရတေရဆံဖြူရမျက်စိမုံနာထိုင်ခါကိုင်ပြီးတော့အကျော်ပြန်ပြန်နေဖြစ်လာတဲ့အိုရနာတဲ့သေးတယ်အဲ့ဒါဆင်းရဲလားချမ်းသာဆင်းရဲတာပါ အောင်မဲအောင်မဲကြည်ကြကြပြောလိုက်တာဆင်းရဲဆိုပြီးမနဲ့ကြတော့တခါလဲအာတခါလဲသုတ်ဟာလိမ့်ဟာပြီးတော့ဒီဒီမျက်ခွန်အောက်ကအမုံအမေးချောင်းကလေးကဆွဲပြီးခုနှစ်နှစ်သမီးလေးဥပုသ်ဆောင်ရင်ကြောင်းရောက်တာအကလည်းမြင်နေကြဟဲ့နင်းမျက်နှာဘာယောဂလဲအာဒီဘုန်းကြီးလည်းဝနေသန်းအဲ့ဒါလိုင်းနာလို့ခေါ် အေးဗျာတက်ကြီးစကားတက်ငယ်စကားတက်ကြီးကြရတာပေါ့ပြောသားငါတပည့်အဲ့ဒီလိုင်းနာလို့တော့ဘယ်လိုလုပ်อ่ะဒီလိုမျက်တိလေးတစ်ပတ်ဖွင့်တစ်ပတ်ကမိတ်ပြီးတော့မှမိတ်ထားတဲ့ဘက်ကိုအဲ့ဒီကရိယာလေးနဲ့အောင်ပြီးတော့ဆွဲရတယ်ပြီးတော့လာကလေးငယ်ဆိုဘယ်ပြီးမှတော့အဲ့ဒါချောင်းအောင်ရတောင်းတဲ့ခါလေးပဲပြီးတော့မှနောက်တစ်ပတ်မိတ်ပြီးတော့လောက်ရတယ်ဆိုတော့နင့်ကလိုင်းနာဟုတ်ပါဘူးဟဲ့ဝုဏကန္နာပါခိုင်း ဆင်းရဲကိုဒုလူတွေပြောင်းမြန်လှတဲ့ထင်ပြီးတော့ပြုတ်လုံနေကြတာမှန်ရလားဘိက္ခာအေးအဲ့တော့ဒီဆင်းရဲကတော့အကျဉ်းစားဆင်းရဲရှိပါသေးတယ်တကယ်တမ်းကျတော့တို့ယောဂီတွေသိတယ်သင်္ခါရဒုက္ခသင်္ခါရဆိုတာယုံနာဒုက္ခကဆင်းရဲအဲ့တော့ယုတ်တရားနန္ဒရာတဲ့ဟောဘုန်းကြီးတို့တရားတော်မှာမြတ်ကြည်လိုက်ဆိုကြည်သာသွားကျင်နာကနံ သွားတယ်ဟာကနာသွားတယ်ဟာငါယုတ်သွားတယ်ဟာကယုတ်ငါမဟုတ်သူမဟုတ်ငါမဟုတ်သူမဟုတ်သွားတာနာနဲ့ယုတ်သွားတာနာနဲ့ယုတ်နာယုတ်နဲ့ရှင်အမြင်ရှင်နာယုတ်နဲ့ရှင်အမြင်ရှင်သွားရင်အလုတ်လုံးသွားရင်အလုတ်လုံးအေးဘယ်လနဲ့ညာလနဲ့သွားခြင်းနဲ့စိတ်ကလေးအဲ့ဒီစိတ်ကလေးကဘုန်းကြီးတို့ပြိဋ္ဌာယီတရင်ကျိုးတောင်မွတ်လွတ်ကြတဲ့မိဘုံပြန်ကြီး မိုင်းကဇက်ကိုကိုကြိုက်တဲ့ပုံစံချုံသောသောတဲ့ကအဝတ်စုပ်တွေကိုရင်နာနဲ့စိတ်ထားအဲလွတ်တော့မယ်ဆိုတော့မှအဲ့ဒီမိဘုံရဲ့အဝကန့်လန့်ထားတဲ့တန်ကြောင်းပေါ်မှာခုနကရင်နာစိတ်ထားတာကြီးကိုခိုင်အောင်ချီပြီးတော့မိရှုမိရှုတဲ့အခါကျတော့မိကိုယ်တွေထွက်တော့တကားတဲ့ကိုချိုးထားတဲ့ပုံစံကြီးကတင်းဖောင်းပြီးတော့လာရိမ်ရိုင်းပြီးတော့လာတာအဲ့ဒီအချိန်မှာကြိုးပြုံးလို့ရွှတ်ထွက်တက်သွားတာမဟုတ်လား အဲ့ဒီအတိုင်းပဲတဲ့ဘုန်းကြီးတို့တရားတော်မတော်မှာတစ်သွားခြင်းနဲ့စိတ်အဲ့ဒါကမိုင်းနဲ့တူတယ်။ဘာလဲဘာနဲ့တူမိုင်းနဲ့တူပါ။အေးမိကျွတ်လိုက်တာမိကျွတ်လိုက်တော့မိုင်းနေတက်သွားလို့တခါတော့သွားနိုင်အောင်လေးအင်အားဖြစ်လိုက်တာ။ဟုတ်ပလား။အဲလေးအပြည့်တော့လေးပြည့်လာတဲ့မိအုံများကြီးမှာရင်းရလှုပ်ရှားလာလို့တို့ကလည်းသွားမယ်ရမယ်ထိုင်နေအိတ်တယ်ဆိုပြီးတော့ဟောဖြစ်လာတာ။နံပါတ်1စိတ်ကအရင်ဖြစ်တယ်။ နံပါတ်၄ဝါရောယုတ်လေတဖြစ်ပေးလိုက်ပါတယ်နံပါတ်၃သွားခြင်းရခြင်းထိုင်ခြင်းလျောင်းခြင်းကိုယ်ခြင်းဆွန့်ခြင်းဆိုတဲ့ဝိညာဉ်အမှုရာဖြစ်လာတယ်ဗျာအကြောင်းထောက်တာကြည့်တော့ရခြင်းနာကနံရခြင်းနာကနံ ဗျာရက်နေပါမှသွားဗျာမလားဩအပြောင်းလဲရလဲမြန်လိုက်တာနော်အဲ့ဒါပဲကြည့်ထားအေးအဲ့ဒါကြောင့်ထိုင်ရင်နာကနာတိုင်နေဟာငါယုတ်ငါမဟုတ်သူမဟုတ်ထိုင်နာနာနဲ့ယုတ်နာယုတ်နဲ့သိမြင်ရှင်းထိုင်ရင်အလုတ်လုံးအေးအဲ့တော့ရှင်းရတာပဲဟာလားအဲ့ဒါကြောင့်သွားရထိုင်လျောဒီခန္ဓာကိုတတိနဲ့ကန့်ကြည့်တဲ့အခါကျတော့က အာညာအတက်လာလေလေဒီခန္ဓာရဲ့ဖြစ်ပြမှုကလည်းမြန်လာလေလေပဲမဟုတ်လားသင်္ကာရိပကညာကြရဲ့ယောဂီကတကားလည်းပဲအာသိမ့်မြန်လို့တကြုံမြန်အာမတုဘူးရင်ဟာဘယ်လိုဖြစ်ကုန်မှာအသက်များထွက်သွားမှလားဆိုအောင့်တောင်းနေရတယ်အဲ့လိုမဟုတ်သူ့သဘောနဲ့သူပဲသူ့ညာရောက်ရင်သူ့အချိန်နဲ့သူပဲမှန်ရလားပြိတ္တာ အေးနာမရူပပရိစ္ဆေဒယပရမယုတ်ယုတ်ချင်းသိဖို့ဆိုတာယုတ်ကြီးကပေါင်းတာပိန်တာတင်းကနေတင်းကနေလာတာအဲနောက်ကြတော့တဖြည်းဖြည်းဥရိယပယမြညာရောက်တော့ဟောအဲ့ဒီဖောင်းမုံပိန်မူလေးတွေကလှစ်လှစ်လှစ်လှစ်နဲ့မြန်လာတယ်သင်္ကာရုပ္ပကညာကြတော့ပိုမြန်လာတယ်အနုရောမညာကြတော့နိဗ္ဗာန်ကိုလက်ညှိုးထိုးပြလိုက်တယ်လို့ပဲပြိတ္တာမှန်ရလား အဲ့တော့ပင်မလာတဲ့အရေးရမရှိတဲ့ခရီးသွားဟိုးညောင်ညိုရိပ်နဲ့ကံတော်မင်္ဂလာကိုမြင်ရတယ်မျက်နှာနဲ့တရားအရှင်အတက်အကွေ့ဝိုက်သွားအဲတောင်ထိပ်ရောက်သွားတယ်ဒါပဲရုပ်ရလဲအာဆရာမနဲ့ပြောတဲ့အတိုင်းအားထုတ်သွားတာအဲဝိပဿနာညာခေါင်တဲ့ခုနကမက်ဖို့ညာငါနေပြစ္ဆောကနာညာရောက်တဲ့အခါကျတော့တောင်ထိပ်ရောက်တော့မောဘသေးလဲဆိုရနာလိုက်ရနာပြီးတော့ကိုလာတယ်လားကြည့်လိုက်တော့အော်ဘယ်နေရာကအကွေအဝိုက်အရှင်အတက်အနစ်အမြင့် မသိရပြီဘူးလားသိရပါဘူးကိုယ်တိုင်လည်းလားမျက်စိနဲ့လည်းပြကြည့်အေးအဲ့ဒီလိုပဲဗျဝိပဿနာညာရစ်တန်လို့မညာဘုံညာရောက်သွားပြီနိဗ္ဗာန်အာယုံပြုတဲ့ယောဂီကမေကံပရိသနိဗ္ဗာနံပစ္စဝခတိပါဏိတောဟိနေကိလေသေသေသစ္စပစ္စဝခတိဝါနာဝါမေကိသမိမိရတဲ့မက်ကို၎င်းပရိသမိမိရတဲ့ဖိုးကို၎င်း နိဗ္ဗာန်နိစ္စမိမိမျက်မှောက်ပြုရတဲ့နိဗ္ဗာန်ကို၎င်းဘိနေကိလေသာပယ်ပြီးသောကိလေသာ တို့ကို၎င်းအဘိနေကိလေသာမပယ်ရသေးတဲ့ကိလေသာတို့ကို၎င်းပိစ္ဆဝခတိဝါဆင်ញင်သည်လေးရှိ၏နဝပိစ္ဆဝခတိမဆင်ញင်သည်လေးရှိ၏ဒီနေရာကြတော့တဲ့အဲပိရကတတ်မြောက်ကျွမ်းကျင်ပါဒါဖြင့်သိတဲ့လူသိမသိတဲ့လူမသိတော့ဒီလိုမဟုတ်ဘူးပြိတ္တာ သောတာပန်သဂရကအနာဂါမိမဲ့ဖို့အရဟတမဲ့အထိထားပါတော့အရင်အရဟတမဲ့ဖယ်ထားလိုက်အတိခက်သောတာပန်သဂရကအနာဂါဟောဒီသုံးခုကြတော့ရှင်ញင်သည်လေးရှိ၏မရှင်ញင်သည်လေးရှိ၏ဆိုတဲ့စကားကအေးဒီမှာရှင်ញင်သည်ရှိ၏ဆိုတော့သောတာပန်သဂရကအနာဂါယန္တာဘသူဖြစ်ဖြစ်ကိုရပြီးသားမဲ့ကိုရပြီးသားဖို့ကိုမြေမောက်ပြရတဲ့နိဗ္ဗာန်ကိုပဲပြီးတော့ကိလေသာဟောဒီအထိတော့သိကိုသိရဟုတ်မလား တရားနာကြတော့မပယ်ရသေးတဲ့ကိလေသာ ရှိအောင်မလားအဲသူ့အတွက်နဝပိစ္ဆောကတိမရှင်ရင်ဒီလေးရှိဤဆိုတာဒါဟုပြောတာရှားပေးကိုနတ်နတ်နောနောတဲ့မှာဒီတိုင်းရှမ်းပြီးတော့ကြည့်တဲ့အတွင်းဟင်းသိတဲ့လူလည်းရှိမသိတဲ့လူလည်းရှိလို့ရောင်ဝမ်းဝါဖြစ်တာအနာဂါအတိရှင်ရင်နာရှိတယ်ယဟနာကြတော့သူ့မှာမပယ်ရသေးတဲ့ကိလေသာ ရှိသေးလားဒါကြောင့်မပယ်ရသေးတဲ့ကိလေသာတွေသူ့လုံးဝမရှင်ရင်ပါဘူးတဲ့ အဲ့တော့တရားရမရကိုကိုယ်တိုင်သိရတရားရမရကိုကိုယ်တိုင်သိရအဲ့ဒါပဲလမ်းဆုံးတော့ရွာတွေ့တယ်တဲ့ဗျာမှန်ရလားအဲ့ဒါဘုန်းကြီးတို့ကဒီလမ်းကကိုကရန်ကုန်ကျွမ်းနာမို့ကိုကတော်သားလေးကိုအဲ့တော့ဟိုမှာခရင်ညွန်မေးရတဲ့မောင်းတဲ့လူကလည်းပဲဧည့်သည်ပဲဆိုပါဆိုကိုဒရိုင်မာလာနေကြမဟုတ်ဘူးဟိုဒလားကနေချက်လာတာကိုအဲ့တော့သိပ္ပံလမ်းကြီးကသွားတဲ့အဲ့ဒီကနေပြီးတော့ ဘာစက်မှုတက်လမ်းကနေပြီးတော့လမ်းဆုံးအောင်မောင်းငယ်လမ်းဆုံးရင်ရွာတွေ့မယ်အဲ့ဒါနဲ့ကလည်းမောင်းမောင်းမောင်းမောင်းလိုက်တယ်ဒီနေ့ကျတော့ဘုန်းကြီးတဲ့ရှေ့မောင်းတရားမရှိတော့အဲ့ဒါလမ်းဆုံးရင်ရွာပဲလို့ဟောဒီအလံတိုင်းတွေတွေ့တဲ့နေရာတော့သွားပြီတော့လို့ဟောလမ်းဆုံးရင်အဲဝိပဿနာညာအပြည့်ရင်မဖို့နိဗ္ဗာန်ရောက်မယ်ဒီဥပမာလေးသတိထားလမ်းဆုံးရင်ဝိပဿနာညာအပြည့်ရင် မဲ့ဖို့နိဗ္ဗာန်ကိုဟောကြည့်ကိုရတဲ့မဲ့ကိုရတဲ့ဖို့ကိုမျက်မှောက်ပြုတဲ့နိဗ္ဗာန်ကိုပဲပိတဲ့ကိလေသာကိုမပယ်ရသေးတဲ့ကိလေသာပြက်ပြက်ပါးပါးကိုသိရမသိသေးတရားမရအခုကိကအဲ့ဓာတွေကိုလိမ့်လဲလဲပြားပြီးတော့ဟိုအာစိတ်စိတ်တိုင်းထမရှိမပွားငိမ့်ထတန်လန်းတစ်ချောင်းမှာအဲ့ဒါပြန်အသက်သွင်းနေရတယ်ပြည်ဟိုခွန်ရှင်းကြောက်တယောက်ကလည်းအိမ်မွေပညာနဲ့ဆိုပြီးတော့ဘုရားဘာသာပဲကူပြောင်းလာ အဲသူကကတိကဝဲရပုဂ္ဂိုလ်ဆိုတော့အုံနောက်ကောင်းဘုရားဟောစာပေတွေမြန်မာဘုရားကြည့်မှတ်မိရှေ့ပိုင်းကြရရေးလိုက်တာစာရေးဆရာလည်းဖြစ်တော့အရေးလည်းကောင်းဖတ်လို့လည်းကောင်းချောင်းရလည်းမှန်တယ်အဲဒီကနေပြီးတော့သူဘုန်းကြီးဝဲပြီးတော့တရားပြမယ်တဲ့ကျင်ညာရက်ထုတ်လိုက်တဲ့မဟာကြီးစွန်လွန်ကတိဝဝေဘူးလေဒီသက်အင်းအဲ့ဒီကတရားမရတဲ့ယောဂီတွေသူစခန်းရောက်ရင်9ရက်ဓမ္မမုတ်2ပတ်ဓမ္မမုတ်27ရက်3ပတ်ဆိုငုတ်ချက်တရားရမယ် သူကဘာသာနဲ့ထူထားတာသူ့လိုလိုမပြောနဲ့ဘုရားထောင်လုပ်ပေးတယ်ဘုရားနဲ့တစ်စက္ကန့်တနာရီ10မိနစ်တရက်တည်းမွေးလာတဲ့သာဏမထေရဘုရားအသက်80ရှိလို့သာပြိဋိဘံဆံသွားတယ်ဘာတရားမှမရခဲ့ပါဘူးပြိဋ္ဌာအဲ့ဒါလေးတွေနဲ့ဒုပရိသစဉ်းစားဒီခေတ်ကအရန်အရန်အပြောကောင်းရင်လေနောက်ကနေတခါနဲ့လိုက်လိုက်သွားတာကြတာခြိပွားရေးလည်းဒီတိုင်းပဲခြိပွားရေးလည်းဒီတိုင်းတရားရေးလည်းဒီတိုင်းပဲနှလုံးနဲ့သုံးလုံးဟုတ်ပါလား အေးတထေးပြခွေးပြဆိုပြီးထိုးလိုက်ကြတာတထေးတော့မဖြစ်ဘူးဗျာဘာဖြစ်တော့ပြောပါအောင်ဗျာနိုင်ငံတော်အစိုးရတော့ဘုန်းကြီးကပြစ်တလက်ကထောက်ပါသူတားလိုက်လို့သူမတားရင်မလွယ်ဘူးမှန်ရလားအေးအဲ့ဒါပဲဗျာထပ်ရှင်ပွဲလေးများရမလားလို့ပြောကြည့်ဟုတ်တယ်ဟုတ်လားကြိုက်တော်ပြီ အေးအဲ့တော့တဲ့တရားရမရအာထုတ်တဲ့ယောဂီကိုယ်တိုင်သိရမယ်မသိသေးရင်ရှင်းအာထုတ်သိပြီရပြီဆိုရင်မုတ်ချက်ကိုသိရမယ်တို့ဘုရားကအာတနာဝအတနာပြာကရိယအာတနာဝမိမိကိုယ်တိုင်သာလေအာတနာမိမိကိုယ်ကိုပြာကရိယသောတာပမေသကရာဂမေအနာဂမေယဟနာပဲရဲ့လို့မလွယ်မသွေကွမ်းဝဲပြပြဆုံးဖြတ်နိုင်ပါ वे တည်း အေးဖာနာသားကလေးဘုရားထံသွားသစ္စာတရားနာတဲ့အခါခொဏကဒုက္ခသစ္စာသမုဒယသစ္စာပြီးတော့နိရောဓသစ္စာမဂ္ဂသစ္စာခြေရတာသိအောင်လို့လို့ဆိုတဲ့ဖြင့်သူ့ဘဝခန္ဓာကိုပြန်ပြီးတော့ကြည့်လိုက်တဲ့အခါတရေရေပေါ်တရေရေပြောက်တရေရေဖြစ်တရေရေပြဲအဖျားဘုံဘုံကြီးစိတ်တင်းသလိုအဖျားကလည်းချွန်းချွန်းမြတ်မြတ်တင်းစရာကလမပါဘူး မုံကြီးတရားလည်းသေးသေးကွယ်ကွယ်အလေးချိန်ဝိတ်မပါဘူးတင်လိုက်တင်ကြလိုက်တိုင်းအခုလည်းပဲတို့တတိထကြီးဥရိယဗျာညာလောက်ရောက်ရင်ကိုပဲယောဂီကဖောက်ပင်လေးတွေကလှင်းမြန်လှင်းမြန်လာပြီးတဲတောင်မတက်ရဘူးဖောင်းပိန်ဖောင်းပိန်ဖောင်းပိန်အဲ့တော့ယောအမတုဘူးလို့ဆရာတပည့်တော်တရားတွေမှတ်နေပြက်ကုန်ပါလေဘာလို့ဟာငါကတပည့်တော်စီစီပိုင်ပိုင်ဖောင်းဆိုတင်းကနေပိန်ဆိုရော့ကနေအခုတော့ဗျာမတင်မချာကြီးဟဲ့မှန်တရားကတော့တက်နေတာ တရားကတက်နေတာပဲငငယ်တော့ဟိုအတုဒ္ဒကတော့အုတ်ခဲကြီးကံပြီးတော့ပြားကြီးထုတ်လိုက်ကင်တော်လဲလေးလေးပိုင်ပိုင်ထုတ်လိုက်တော့တောင်းငနေမိတာကိုနောက်ကိုကညံရင်လာတဲ့အခါနောက်ချီကြကံပြီးရေထဲပြစ်လိုက်ရတယ်နောက်ကြည့်ကြကပေါ့ချွတ်ချွတ်ရေထဲကြတော့ဗလဲဘာသာမှမမြင်တော့အမှန်ကတော့ကင်တာလဲမှန်တယ်ပြစ်တာလဲအဲ့ဒီတိုင်းပဲဒါကြောင့်ယောဂီကဆရာနဲ့အမြဲတမ်းတရားဆရာ တရားမစစ်ရင်ချွတ်ချွတ်တိမ်မပြီးတော့ကိုကိုကိုမဟုတ်တာကိုလည်းအဟုတ်ကြီးထင်တယ်အဟုတ်ကိုလည်းမဟုတ်ဘူးထင်သွားတတ်တယ်ဒါအရေးကြီးတယ်အဲ့တော့ဒီခေတ်ယောဂီတွေကတရားစစ်ခံရမှသိကြောင်နေကြတယ်အပြည့်အောင်စစ်တာမှမဟုတ်ပဲအမှန်မှန်သိအောင်စစ်တာမှန်ရလားအမားကြီးနဲ့ဆရာကြီးပြစ်ထားတယ်မစစ်ဘူးဗျာသူ့ဘာသူထင်ရည်လောက်နေတယ်ဗျာပြီးရောဆရာကြီး စစ်လိုက်တဲ့အခါကျတော့တရားအထုတရားသွားတယ်ယောဂီဘယ်လိုမှဒီလိုအမဟုတ်ဘူးဒါကူဒီလိုမှတ်ရတယ်ဒါကူဒီလိုသဘောထားရတယ်ဟောလမ်းစဉ်အမှန်ကြီးရသွားတယ်ဟုတ်ပလားအဲ့တို့ယောဂီရဲ့အဲ့ဒါပဲဗျပရိမဟာစီအားတဲ့ချီယိုသေးပေါ့တော့မကြံရဘူးကြက်တယ်တဲ့ပြင်းတယ်တဲ့မဟာစီကပြင်းတာမဟုတ်ပါဘူးယောဂီကပြင်းတာကိုယ်ပြင်းလို့မလုံနိုင်တာလေဒါပဲအဲ့ဒါသူများလွဲချသေးတယ်ဟုတ်ပလား တရားစစ်တာကြောက်တယ်တဲ့ကြောက်အောင်ကထောင်ချအောင်စစ်တာအဲမဟုတ်ကဟုတ်ကတွေနဲ့တို့လူတွေတရားစစ်တော့ကို့အမားကို့အလွဲကို့သိတာကို့ကဘလောက်တတ်လို့အခုမှကို့ကအရင်လားအေးအဲ့ဒါအကြာမာတာတို့အထင်လွဲတာတို့အသိမာတာတို့ရှိတယ်။ဆရာသမားနဲ့နေ့စဉ်စစ်တော့ဟုတ်ပြီဟုတ်ပြီဟုတ်ပြီဟုတ်ပြီတော့ခကြီးကတွင်သွားတာပေါ့။မှန်ပါရဲ့လား။အဲ့ဒါကြောင့်ဒုက္ခသစ္စာရှင်းရတာသိမယ်ဆိုရင်တဲ့မိခဲကင်မကင်လိုက်ရင်ဘာဖြစ်လဲ ကဲဘုန်းကြီးကမိကတခုစီပေးမယ်ယူမလားမယူလို့ရိုက်မယ်ဆိုရင်ရောမယူဘူးအရိုက်ပဲခံမယ်ဘာကြောင့်ဒီမိကလောင်ထက်တယ်အဲ့လိုပဲဘဝခန္ဓာရဲ့တကယ်ဆင်းရဲတာတည်းရင်ဒီဘဝခန္ဓာအလကားပေးလို့ယူအောင်မလားအဲအခုကဘဝခန္ဓာဆင်းရဲတည်းရင်ဝိပဿနာအာမထုတ်တော့ဘုရားတဲကြောင်းတော့ချင်းပြရငါးပါးသူသင်္ကန်းကတိသင်္ကန်းဘယ်ဘက်ကတဆုပ်ကျဲမျက်နာမြင်အပန်းကြ ဇောတိကတတိလာမင်းကပုံနာကကောက်လျာတရိငါဟုကဲ့သို့ဘိဗေမကုတ်ရှင်သာရိပုတ္တရာလိုလဲညာမညာကြည့်ပါစေရှင်မောက္ကလလိုလဲတကောကြည့်ပါစေရှင်မကိစီလိုလဲလှပါစေဖြူဆရာတော်လိုလဲချောပါစေဘယ်နဲ့တော့မြတ်ခန္ဓာရဲ့ဆင်းရဲမသိတော့ဒီခန္ဓာကြီးပြန်ပြန်တောင်းတော့အိုနာသေးကိုယ့်ဘာကိုအိုရစေနာပဲရစေတေပဲရစေချိန်သားတိုက်တာနဲ့မတူဘူးလား အဲဒါကြောင့်ဝိပဿနာအားထုတ်မှနိဗ္ဗာန်ရကြဝိပဿနာအားမထုတ်ပဲဒါနသီလသမထကတော့အပေါ်ယံကြောကလေးတွေပေါ်ယံရွှေမုံချက်အတဲကနောက်ကြီးခါနေတာအဲ့ဒီနောက်ကြီးခါနဲ့အသုံးမကျတဲ့သဘောကိုမြင်ရမှာဘုန်းကြီးတို့တရားတော်မတို့နိဗ္ဗာန်လိုချင်တာဗျဟုတ်ပါလားချင်းရတာပြီးတော့ဒီချင်းရမလို့ချင်းတော့အဲ့ဒါသမုဒိယသစ္စာပယ်တာ အဲအဲ့တော့ဒီခန္ဓာရှိလို့ဆင်းရဲရင်ခန္ဓာမရှိမဆင်းရဲရဘူးလို့အမြင်ပေါက်တာကនិရောဓသစ္စာမျက်မှောက်ပြုတာမှန်ရလားမဂ္ဂသစ္စာဘဝယတောတော့အေးအဲ့ဒီနိဗ္ဗာန်ဆိုတဲ့အကျိုးသစ္စာနဲ့မဂ္ဂသစ္စာဆိုတဲ့အကြောင်းရှိမှဖြစ်တယ်အဲ့ဒီမှာမဂ္ဂင်၃မျိုးဘယ်နှမျိုး၃မျိုးပါဗျာသီလမဂ္ဂင်သမာဓိမဂ္ဂင်ဉာဏ်မဂ္ဂင်ဟုတ်ပါလား အဲ့တော့တို့မော်တော်ကားကြီးဝင်ရုံးနဲ့ဘိန်းကတခြားတာဘော်ဒီကတခြားတာအင်ဂျင်ကတခြားတာသွားလို့ရရအခုလည်းပဲသီလတခြားသမာဓိသီလပညာတခြားမရဘူးအေးဝင်ရုံးနဲ့ဘိန်းပေါ်မှာဘော်ဒီတင်ဘော်ဒီပေါ်မှာအင်ဂျင်ဆက်တင်ပြီးမှမောင်းရသလိုတဲ့သီလမဂ္ဂင်၃ပါးသမာဓိမဂ္ဂင်၃ပါးပညာမဂ္ဂင်၅ပါးအချိုးညီမှသာလဲနိဗ္ဗာန်ကိုရောက်မယ်ရှင်းမလားဗျာရှင်းပါ အဲ့ဒါနဲ့ဖာနာသားလေးအခုပြောတဲ့သစ္စာ၄ပါးအေးအလုတ်တရားနဲ့ကပ်ပြီးတော့ရှုမှန်လိုက်တာဒေသနာဝတာနေတရားတော့အဆုံး၌သောထုဖာနာသားကလေးသည်သောတာပတ္တိပလိသောတာပတ္တိဘုံ၌ပဋိဋ္ဌဟိကောင်းစွာမသွေတီရှာလေတည်း ဒီဇာလံကောက်ချက်ချလိုက်တော့ဖားဘဝအဟိတရိသံကသူဝတိဆိုတဲ့နတ်ပြည်ဘယ်ဟာကပုတ်ဘုရားနာရတဲ့ကုသိုလ်ကပေးလိုက်တာပို့လိုက်တာတပံအဲ့ဒီကသူ့ရဲ့ဘုံနာပိမှကျန်ဝင် မလောက်ရှိတဲ့တောင်မကြည့်နိုင်လေဘူးလူပြည့်ရှင်းပြီးတော့နတ်သားပြည့်လင်မြန်သောအသိဉာဏ်နဲ့နာယူကျင့်သုံးလိုက်တဲ့ကသောတာပတိရာဘယ်ကုသိုလ်ကပေး ဒါကြောင့်တရားနာတဲ့ဖာကလေးဆိုတဲ့ဇာလမ်းမီဤတွင်နေတိတမိတ်တာနောက်ကြတော့မှဒါအပိုင်းတစ်ပေါ့ဗျာတို့လူတွေကဇာလမ်းတွဲတွေကြိုက်တယ်မဟုတ်လား9နာရီကြတော့1လိန်နဲ့9နာရီထိုးတော့ပေါင်းချင်းဆိုဇာလမ်းတွဲကလေးတွေလေအေးအဲ့ဒါကြောင့်အခုကတရားနာတဲ့ဖာကလေးကအပိုင်းတစ်အပိုင်းနှစ်ကသင့်အတွက် ဟောနိုင်မောင်ဗျာလက်ပြန်မကွေးကြွားရမှာပါတန်ရတန်ရလဲလောက်ပါလေသင်အတွက်နောက်နှစ်ခါဩကွန်ပျူတာအုံနောက်တွေဘာဖြစ်ကုန်မလဲသင်အတွက်အမှတ်3ကဟောနောက်နှစ်ခါအမှတ်4ကဟောနောက်နှစ်ခါအမှတ်5ကြတော့ဟောနောက်နှစ်ခါပြိဿရေအေးတရားနာတာခုနကပြောပြီးခုကဖဏသားပဲရှိသေးတယ်နွားနာသားရှိသေးတယ် စပကြီးမွေကြီးရှိတယ်အရိယတဏှာလေငါမြရင်မတ္တကတရားနာရတော့သောတာပန်ကောင်းမကောင်းကောင်းမကောင်းကောင်းသလားမနေနဲ့ဟုတ်ရှယ်ပဲကိုလည်းကိုရှယ်လဲရှယ်တယ်မဟုတ်လားကိုင်းကြီးခဏိဆိုတယ်မသားစရာတို့ဗုဒ္ဓဘာသာဆိုပြီးကမ္မတက္ကတညာမဟုတ်ပဲနဲ့အခြားသောလိမ့်လဲလဲပြားတဲ့နောကတာဗာရင်စေဝါစေဘောတု ဘာစရိုက်ဘေးရတာအဲ့ဒီလူလိန်6ဦးတို့ရဲ့ဈာထဲမှာတို့လူတွေကထွေးလုံးရစ်ပတ်ကြယုကင်းလျှောက်တယ်လို့ထွက်ပေါက်မမြင်ပဲဖြစ်အခုသေးပြီးတကလူပြေကလူဘောကွက်အင်္ဂါ9ရက်မထွက်သေးဘူးလို့လို့သုတ်တမ်းမှာသွားပြီးတော့ဖိတ်ထားတယ်မှန်ရလားအဲ့ဒါတွေဒီအလကားပဲပြိတ္တာကြီးဟာအမြဝေးဝေးဒါတော့ရှိတယ်သူရောက်ရဘဝသာရုခေါ်သာရုခေါ်နိုင်ကျွတ်မှာပဲအကျိုးကြတော့မကျွတ်ဘူးနဝနာသသတိတာရသွားတာအဲ့တော့ မသေးခင်သောတာပန်ဖြစ်သွားရင်အပယ်လေးပါမုတ်ချပိတ်သွားမှန်ရလားမောကုတ်ဆရာတော်ဘုရားကြီးများကြတော့ဒီဝိပဿနာအလုပ်ဟာသပိတ်သွတ်လွတ်တဲ့လုပ်ငန်းနဲ့အမြဝေလွတ်တဲ့လုပ်ငန်းနဲ့သူ့မှာလူနတ်ဒါပဲပြိတ္တာမြမကတော့နတ်တဲ့သွင်းယူရတယ်ဟုတ်ပါလား ကိုင်းဒါကြောင့်တရားနာတဲ့ဖားကလေးအပိုင်းတစ်ပြီးပြီဖြစ်သောကြောင့်နာယုံညံ့တယ်တော့မရဘူးကျင့်ပွားအထုံးမှဖြစ်မှာမို့ကိုင်းဆယ်နာရီလဲကြော်ပြီမို့ပြိတ္တရေဘုန်းကြီးတို့လည်းနာယီဝက်လောက်ပြန်ရအောင်မှဖြစ်ပါတယ်ဒါကြောင့်2မိနစ်လောက်တော့ ရှုမှတ်ရမယ်အင်မလင်ခွေကအင်နေပါချောင်းစွာခါကိုထားမလုတ်အိန္ဒရေငိမ့်ငိမ့်နေစိတ်တွေမလွင်ပါယတိမိတ်ကကောင်းတယ်ပါဝမ်းမာစိတ်ကိုထားဖောင်းနာပိဏ စိတ်ဆိုင်ကစိတ်ဆိုင်ကမပါယောဂီများမပါယောဂီများလက်ဥဖြဲမျက်စိမိန်ခေါင်းလေးတဲ့တဲ့နေခါလေးစသထားရင်ဝင်ရမှာဘယ်လိုဟာပေါ်ညာလိုဟာပြန်တယ်လက်မတချင်းတိသားလိုဟာထားဒါမှမဟုတ်ဘယ်သူဘောပဲလဲမောက်ရတဲ့ညာဒီဘောညာလဲမောက်ရတဲ့လက်ဖြားလေးနိငယ်ကိုပထောင်စုံလေးဆံဝမ်းမဲ့ကိုစိတ်ဆိုင်လေးချလိုက်တဲ့အခါမိသူမစိုး အောင်းမှုလေးဖြစ်လာရင်စိတ်စိတ်စိတ်မနဲ့အောင်းတယ်မှဒီထုတ်လိုက်တဲ့အခါမိမိမဆိုပိန်သွားမယ်အဲ့ဒီအခါစိတ်တို့စိတ်မနဲ့ပိန်တယ်မှအာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လုံးမရှုနဲ့ချုံမရှုနဲ့ဟုတ်ကိုတက်အောင်ရှုလိုမရှုနဲ့ဘိုးမရှုနဲ့ဘိုးကိုတက်အောင်ရှုဖြစ်အောင်လည်းမလုံးနဲ့ပြက်အောင်လည်းမလုံးနဲ့จิตသေးယုံနာအောင်းမှုပိန်မှုဆိုတဲ့ပစ္စုပန်ကိုအောင်းနဲ့ပိန်နဲ့လို့အမှန်တက်အောင်ရှုကြပါစို့